1365ခုနှစ်နှောင်းတကူလာပြီးကျော်17ရက်နေ့ဒုတိယသကြံအကျမ်းနေ့၌ဟောကြားသောသာသနာတော်နှင့်တွေ့ကြုံရဖို့ခဲရင်းဖို့တရားတော်သာသနာတော်နှင့်တွေ့ကြုံရဖို့ခဲရင်းဖို့တရားတော်မြတ်စွာဘုရားရှင်ရဲ့သာသနာတော်ဆိုတာ လွန်ခိုင်းတယ်လို့ဗုဒ္ဓဘာသာလူတိုင်းကြားဘူးရတယ်ဘလို့ခိုင်းရင်လဲဘလို့ခိုင်းရင်တာတုံးလို့စဉ်းစားခြင်းမှစဉ်းစားပါလိမ့်မယ်မိမိမှာအကျိုးမပေါ်သေးဘူးဆိုတော့စဉ်းစားဖို့ခိုင်းရင်ပါလိမ့်မယ်အကျိုးပေါ်သွားပြီဖြစ်တဲ့ပုဂ္ဂိုလ်တွေကြတော့သာသနာတော်သူခုခိုင်းရင်ပေါ့သာသနာတော်နဲ့သူကြွရတာကံကောင်းပုံသူနားလည်သွားရတယ်အကျိုးမပေါ်သေးဘူးဆိုရင်တော့ဖြစ် နားမလည်ကြသေးဘူးမြတ်စွာဘုရားရှင်ဘုရားရှင်မှာများတယ်ဘုရားရှင်တွေပါရမီဖြည့်တော်မူတယ်ဟာလက်သင်ခင်းနဲ့ကဘာတသိန်းကြားဘူးတယ်တချို့ဘုရားလောက်တော်များကြတော့ရှစ်သင်ချေနဲ့ကဘာတသိန်းတချို့ဘုရားလောင်းတော်များကြတော့16သင်ချေနဲ့ကဘာတသိန်းဒီလိုဖြစ်ရတယ်အလေးသင်ချေနဲ့ကဘာတသိန်းဖြစ်ရတဲ့ဘုရားလောင်းတော်တွေ ရှစ်သိန်းချင်းနဲ့ကဘာတသိန်းဖြစ်ရတဲ့ဘုရားလောင်းတော်တွေ16သိန်းချင်းနဲ့ကဘာတသိန်းဖြစ်ရတဲ့ဘုရားလောင်းတော်တွေတသိန်းချင်းဆိုတာဘလောက်ရှိတော့တကဘာဆိုတာဘလောက်ကြာတော့လို့သိဖို့လည်းနည်းနည်းလိုတယ်ဘုန်းကြီးတို့ဂေါတမမြတ်စွာဘုရားရှင်အလောင်းတော်ကြာတော့၄သိန်းချင်းနဲ့ကဘာတသိန်းပါရမီဖြစ်ရတယ်အဲ့ဒါကြားဖူးကြတဲ့ပုဂ္ဂိုလ်ကြီးပါပဲ၄သိန်းချင်းနဲ့ကဘာတသိန်း ကဘာလောကကြီးမှာဖရာတွေတဆူတဆူတဆူတဆူပွင့်ပွင့်ပွင့်ပွင့်ပြီးတော့ပြိဋိဘံစံတော်မူညံ့ညဆိုလည်းပဲသစ္စာ၄ပါးတရားကိုသိတဲ့ရတဲ့တ attva တွေကလူနည်းစုပါပဲမြန်မြန်ဆာဆာမရှိပါဘူးနည်းနည်းပါးပါးပဲသစ္စာ၄ပါးတရားကိုသိတယ်လူတွေနေတော့နည်းနည်းပါးပါးပဲရှိတယ်နတ်ဒီမာတွေပါရမီထုခဲ့တဲ့ပုဂ္ဂိုလ်တွေဖရာသာသနာတော်ကို စောင့်မျှော်နေကြတဲ့နတ်တွေဗြဟ္မာတွေကြတော့အကျော်တရားရပြီးတော့ယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ဝင်ကုန်တယ်လူတွေကြတော့ထုခဲ့တဲ့ပါရမီရှိတဲ့ပုဂ္ဂိုလ်တွေလောက်ပဲယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ဝင်ရဲ့ထုချတဲ့ပါရမီမရှိတဲ့ပုဂ္ဂိုလ်တွေကြတော့ဒုံရင်ဒုံရင်ဘာမှမထူအဘကဝလူကခင်ကအနန္တနေဗုဒ္ဓဇိနာ ဝါလူကာကင်္ကာကင်္ကာမြင့်ထဲကြောက်တလဲတို့သည် အပကာနေဂုံသိနိဗ္ဗုဒံပရိနိဗ္ဗာန်စံတော်မူကြကုန်ပြီသောဇိနာဖယားရှင်တို့သည်အနန္တာရေတွဲလို့မကုန်နိုင်ပါပေ။ကမ္ဘာလောကကြီးမှာဖယားတွေပြတ်သွားတာဘလောက်များသွားပြီလဲလို့မှတ်စာဖို့ရန်အတွက်အပကဝါလူကဂင်္ဂအနန္တနိဗ္ဗုဒဇိနာဂင်္ဂမြင့်ထဲမှာရှိတဲ့ ကြောက်ခဲတွေသဲလုံးလေးတွေကမြက်နေသေးတယ်တဲ့အိန္ဒိယနိုင်ငံဗာဏာတိပြီးဗာဏာတိမြို့အပြင်ဖက်မှာဂင်္ဂမင်းကြီးဆိုတာရှိတယ်တော်တော်လေးကိုကျယ်ဝန်းတယ်ရှေ့ရဆိုဘယ်လောက်ထိကျယ်ဝန်းတယ်မသိဘူးခုခေတ်မှာတော့အတော်ကိုကျယ်ဝန်းသေးတယ်အဲ့ဒီဂင်္ဂမင်းထမ်းမှာရှိတဲ့ကြောက်ခဲတွေသဲလုံးလေးတွေကနေသေးတယ်ဖရာတွေပွင့်ပြီးတော့ပရိနိဗ္ဗာန်စံတော်မူသွားကြတဲ့ဖရာတွေကဒီထက်အ ပေါင်းများစွာများပါတယ်ဒီကဒီလောက်ကြီးများတဲ့ဘုရားတွေပြိဋိဘံဆံတော်မူသွားတာတို့ဘယ်ဘုရားနဲ့များ တွေ့ခဲ့ဖို့ပါသလဲစဉ်းစားဖို့လိုတယ်ဘုရားသာသနာတော်နဲ့တွေ့မှလည်းပဲတတိပဋ္ဌာန်ဝိပဿနာတရားဆိုတာရှုမှတ်ဖို့အခွင့်ရတယ်မဲ့ဖို့နိဗ္ဗာန်တရားဆိုတာကလည်းပဲတတိပဋ္ဌာန်တရားရှုမှတ်မှလည်းရတယ် ဘုရားသာသနာတော်နဲ့လည်းတွေ့ရမယ်မိမိကုံတိုင်းကလည်းတတိပဋ္ဌာန်တရားကိုရှုမှတ်ပွားများရမယ်မဲ့ဖို့နိဗ္ဗာန်ရအောင်လည်းပဲကြိုးစားအထောက်တဲ့ဇွဲလုံးလာဝိရိယကြီးမားရမယ်ဒီလိုပုဂ္ဂိုလ်မျိုးမှတမတ်တဖို့ဆိုရသွားတာတမတ်တဖို့ရသွားပြီဆိုရင်တော့ပြပြောစရာမရှိတော့ဘူးတန်တရားထက်မှနေရာထိုင်ကျင်းသွားပြီအ ਨੇ ဆုံးခုနှစ်ဘဝပဲကြာတော့တယ်ဒီလောက်ထိများတဲ့ဖရာတွေတို့မပါဘူးကြာရင်တယ် ဘာကြောင့်ကြံရင်တလဲလို့မေးရင်ဘယ်လိုဖြေမလဲကြံရင်လို့ကြံရင်တာပေါ့ဒါပါပဲကြံရင်လို့ကြံရင်တာပါပေါ့ဒီနေ့သတိပဋ္ဌာန်တရားအထုံနေတဲ့ပုဂ္ဂိုလ်တွေကိုယ်စိတ်ကိုနည်းနည်းစဉ်းစားကြည့်ပါလားဒီတရားပေါ်မှာဘယ်လောက်အလေးထားသလဲစဉ်းစားကြည့်ပါလားဘယ်လောက်အလေးထားသလဲဘယ်လောက်ကြိုးစားသလဲအလေးထားရင်အဲ့ဒါလို့စဉ်းစားရင်ပေါ်လာပါလိမ့်မယ်တချို့ကြတော့အလေးထားပါတယ်ရသလောက်အချိန်ကြီးကြိုးစားအထုပါတယ်တချို့ကြတော့ခပ်ပေါ်ပေါ်ပါပဲ အေးဒါကြသာသနာတော်နဲ့လည်းတွေ့ရမယ်သာသနာတော်နဲ့တွေ့ရကြိုလဲနမ်းမယ်ဆိုရင်အ ਨੇ ဆုံးတမက်တပုံရမသာသနာတော်နဲ့တွေ့ရကြိုနမ်းတယ်လို့ဆိုရတယ်မမို့ရှင်တော့ပြသာသနာတော်တွေ့ရကြိုနမ်းတယ်လို့ဆိုရဘူးဟိုအခြားမိစ္ဆာဒိဋ္ဌိနိုင်ငံတွေမှာရှိတဲ့လူတွေလူပဲဘာမှမထူးခြားဘူးသာသနာ့အခါမှာလူဖျားတာနဲ့ဘာမှမထူးခြားဘူးတမက်တဖုံမှမရဘူးဆိုရင် သာသနာ့အခါမှာလူဖျားတာနဲ့ မထူချဘူးလို့ဆိုလိုတယ်။သင်္ကမြတ်ထမှာရှိတဲ့ကြောက်ခဲလေးတွေသဲလုံးလေးတွေကနေသေးတယ်တဲ့။ပရိနိဗ္ဗာန်စံသွားရတဲ့ဖះပွေ့ပြီးတော့ပရိနိဗ္ဗာန်စံသွားရဖះတဲ့ဒီထင်များတယ်။အဲ့ဒါဘုန်းကြီးတို့ဂေါတမမြတ်စွာဘုရားရှင်အလောင်းတော်ဟာလေးပင်ချင်းနဲ့ကပ္ပတသင်ခေတ်တွင်မှာသာသနာတော်နဲ့24ကြိမ်ပြုခဲ့ဘူးတယ်။သာသနာတော်နဲ့24ကြိမ်24ကြိမ်ဆိုတာဖះတွေနဲ့တရက်တွေ့တာလည်းရှိမယ်။ ဘုရားရဲ့ပြိဋိဘံစံလွန်တော်မူပြီးတဲ့နောက်သာသနာရှိတဲ့အချိန်နဲ့တွေ့ရတယ်ရှိပါလိမ့်မယ်24ချိန်တွေ့ခဲ့ဖူးတယ်လက်ကျန်ကထမအဲ့ဒီ24ချိန်ထမယဟန်ဘဝနဲ့6ချိန်ရခဲ့ဖူးတယ်ယဟန်ဘဝနဲ့6ချိန်သာသနာတော်နဲ့24ချိန်သာသနာတော်24ကြိမ်တင်ရတော့လဲဆိုရင်အဲ24ကြိမ်စလုံးဖះလောင်းတော့ယဟန်ဖြစ်သလားမဖြစ်ဘူးကိုယ်ကြည်ပဲရက်ခတ်ဘူးတယ်ယဟန်ဘောဆိုတာလည်းပဲခရင်ဘုံပါပဲလူအဖြစ်ရဖို့ဆိုတာလည်းပဲ ခရင်ဘုံပါပဲသာသနာတွင်တွေ့ရဖို့ဆိုတာလည်းပဲခရင်ဘုံပဲခရင်တယ်ဒါကြောင့်အလေးသိချင်းတဲ့ကဘာတသိန်းကိုခတ်မှတ်ဖို့ရအတွက်ဘုရားပြောပြအောင်မယ်ခုအဲ့ဒါလောက်တင်များတယ်ဖရာတွေဘုန်းကြီးတို့ကယ်သွားနိုင်သလားဆယ်သွားနိုင်သလားယူသွားနိုင်သလားဟိုးနတ်ဓမ္မကြီးတွေဖရာကယ်သွားနိုင်သလားနည်းနည်းလေးပဲဒါဆိုတော့ဒီဘုတ်နဲ့ပောက်ပဲပြောကဲနိုင်သလားဘာဖြစ်လို့လဲဆိုလွန်းလို့ ဘာဖြစ်လို့လဲဆိုလွန်းလို့ဆိုလွန်းလို့လူဆိုးကြီးတွေဖြစ်နေတာကိုဘုရားမှမသိတရားမှမသိသံဃာမှမသိအဲ့ဒီလိုမိဖဆရာသမားမှမသိဆိုလွန်းလို့ဘုရားမကယ်နိုင်ဘူးဘုရားကယ်ရဆိုတာကလူဆိုးကယ်သလားလူကောင်းကယ်သလားလူကောင်းပါကယ်နိုင်တယ်လူဆိုးဘုရားမကယ်နိုင်ဘူးသို့တော်လည်းပဲတချို့လူဆိုးတွေလည်းပဲပါရမီထူးခြားတဲ့ပုဂ္ဂိုလ်တွေဘုရားကယ်သွားတာမဟုတ်လားအင်္ဂလိပ်မာလာတို့ကြောက်ဟုတ်တယ်မဟုတ်လားဘုရားကယ်သွားတာပဲပါရမီဒုရှိတဲ့ပုဂ္ဂိုလ်တွေကိုပါရမီဒုရှိတဲ့ပုဂ္ဂိုလ်တွေက ထိုးပင်ရတော့လည်းပဲသူမှဖះနဲ့တွေ့ရတဲ့ခါမှာအကျိုးရှိပါတယ်ခုချိန်မှာသူတို့ပါရမီတုရှိတဲ့ပုဂ္ဂိုလ်တွေရှိတယ်ဒါမှလည်းဖះကမရှိဘူးသာသနာတော်ရှိပြီမှာဖះကမရှိဘူးဖះမရှိမရှိဘူးဆိုတော့ဖះအဲ့ဒီပုဂ္ဂိုလ်တွေပါရမီဘယ်လောက်ထိရှိတယ်ဆိုတာဘုန်းကြီးတို့ကြာပုဂ္ဂိုလ်တွေလူသူတွေသိနိုင်သလားမသိနိုင်ဘူးမသိနိုင်တော့ဘယ်ကယ်နိုင်မလဲကိုယ့်အကိုကျူးစမှာဖြစ်တယ်အဲကြောင့်ဂင်္ဂာသက်တူပွက်တော်မူစူစူမြတ်ဖះ ဖျားဆူဆူမလွယ်ကူကယ်ယူ၍မသွားဆိုဂင်္ဂာသက်တူပွေတော်မူဆူဆူမြန့်ဖျားဂင်္ဂာသက်တူပွေတော်မူဆူဆူမြန့်ဖျားဖျားအဆူဆူ မလွယ်ကူကဲယူ၍မသွားဖရဆူဆူမလွယ်ကူကဲယူ၍မသွားအဲလွယ်ဖရကဲဖို့လွယ်လားဖရကလာကြိုက်ဟင်းမလိုက်ဘူးဖရကလာခဲ့လာခဲ့ကဲနိဗ္ဗာန်ဆိုဟင်းမလွယ်ဘူးမလွယ်ဘူးမလွယ်ဘူးနိဗ္ဗာန်ပြင်းစရာကြီး သားမရှိမရမရှိချက်ကက်ကနဲ့ပြင်းစရာကြီးမလိုဘူးမလိုဘူးသားတွေမရတွေရှိတဲ့နေရာမှာမှတပည့်တော်ကပြောတယ်ဖရာသားများမရှိတဲ့နိဗ္ဗာန်ပြီးတော့မပြောဘူးဖရာကပြန်ပြောတယ်ဒါအဲ့ဒီခါကျဖရာကယ်လို့ရရလားဟင်းဟင်းဒီလိုဟုတ်လားညှင်းလိုက်တာပါပဲဘလူတွေညှင်းလိုက်တာလဲအဲခုတည်းဒီတရားထိုင်နေတဲ့တခါကြီးတခါမကြီးပဲဖရာကကဲနိဗ္ဗာန်သွားရအောင်လို့ခေါ်တယ်လူတွေကပါလဲမလိုက်ဘူးမလိုက်ခင်ဘူးနိဗ္ဗာန်မှာသားမရှိမရမရှိပြင်းတယ်ဖရာ တိရတို့ကသားနဲ့မြတ်နဲ့မြတ်မှပြောတယ်ကိုတရားထိုင်ရတာပြောသလားပြင်းသလားပြင်းပါတယ်ဘာမှပြောစရာမှမရှိပဲတနေ့လာလဲဖောင်းနေပေးတယ်တနေ့လာလဲဖောင်းနေပေးတယ်ဘလို့ဖောင်းပြီးဘလို့ပိန်မှန်းတောင်မသိရက်ကခုဒီနေ့ရှေ့ရရှေ့သွားပြီဘာဖောင်းဖောင်းမှမသိဘာပိန်ပိန်မှန်းမသိအဲ့ဒါကြီးပါအဲ့တော့သင်္ခေတကဘာဆိုတာမလဲဖို့ကဘာကြီးပျက်စီးပုံကိုတန်ဝေကညာယူဖရအောင်ဘုန်းကြီးကအစီအစဉ်ထားကြည့်တယ် ကဘာကြီးတွက်ဆပုံကဘာကြီးမှာကတ်လေးမျိုးဆိုတာရှိတယ်ကတ်ဆိုတာဟာအပိုင်ဖြားကိုဆိုလိုတယ်ကတ်ကြီးလေးမျိုးတကဘာဆိုတာဘလောက်ကြာတယ်လဲဆိုတာခမှန်းဖို့ကတ်လေးမျိုးဆိုတာဟာအာယုကတ်အသင်ခေယကတ်အန္တရာကတ်မဟာကတ်ဆိုတော့ကတ်လေးမျိုးရှိတယ် အာယုကဆိုတာလူတို့ရဲ့သက်တမ်းတစ်ခုကိုအာယုကလို့ခေါ်တယ်ဗုဒ္ဓလက်ထက်တော်ကာလတုန်းကလူတို့သက်တမ်း100တန်းရှိတယ်အဲ့ဒီ100တန်းဟာအာယုကခေါ်တယ်ခုချိန်ခါမှာလူတို့သက်တမ်းဟာ80 990ကျော်ကျော်လောက်ပဲရှိတယ်အဲ့ဒါကိုဘာလို့ခေါ်မလဲအာယုကလို့ခေါ်တယ်အဲ့ဒါမှတ်တာအာယုကမှလွယ်တယ် အန္တရာကဆိုတာဟာဟိုကဘာအစတည်ပြီးကနေပြီးတော့လူတွေအသက်တန်းတဖြည်းဖြည်းဆုတ်ဆုတ်ဆုတ်ဆုတ်ပြီးတော့ဆင်းလာတာနှစ်တရာမှာအသက်တန်းတစ်နှစ်တစ်နှစ်တစ်နှစ်ရော့ရော့ပြီးတော့ဆင်းလာတယ်ဆုတ်ကမ်းမှဆိုရင်တစ်နှစ်တစ်နှစ်ရော့ရော့ဆင်းလာတယ်အသက်တန်းဘလောက်ရှိရလို့မရေတွက်နိုင်လောက်အသင်ချေရအသင်ချေရကဆိုတာကဘာတီးပြီးတဲ့နောက်လူ တွေဖြစ်ပေါ်လာတဲ့ချိန်ခါစပြီးတော့အသက်တန်းတွေကအနှစ်တရာမှာတနှစ်တနှစ်ရော့ရော့ရော့ရော့ဆင်းလာပြီးတော့လူတွေအသက်တန်း10နှစ်တန်းထိဆင်းလာတယ်အဲ့ဒီဆန်နေတန်းနေပြီးတော့တခါလူတွေသက်တန်းတဖြည်းဖြည်းတုတ်တက်တုတ်တက်သွားနှစ်တရာမှာတစ်နှစ်တစ်နှစ်တစ်နှစ်တုတ်တုတ်တုတ်တုတ်တက်သွားတာအသင်ချေရကတိတက်သွားတယ်အဲ့ဒါလို့အသက်အပိုင်းချမရေမတွက်နဲ့လောက်အောင်ရှည်ကြာလှတဲ့အသင်ချေရကမှ 12တန်းအထိ12တန်းမှာအသင်္ခေယကအထိအဲ့ဒါလို့သုကတက်ကတစုံကိုအန္တရကတကလို့ခေါ်တယ်ဘာကလို့ခေါ်တယ်လဲအန္တရကတကလို့ခေါ်တယ်အဲ့ဒါလို့အန္တရာကပေါင်း60နဲ့လေကကိုအသင်္ခေယတကားလို့ခေါ်တယ်။အဲ့ဒါလို့ကြေပေါင်းကြည့်အသင်္ခေယအတ္တန်နေပြီးတော့ဆန္နတန်တိဆင်းလာ ဆနိတနေပြီးတော့အသင်ခေယတန်တိတက်သွားအဲ့ဒါလို့အဆုံးအဆန်64ကြိမ်64ကကိုမှမလို့ခေါ်တယ်လဲအသင်ခေယတကားလို့ခေါ်တယ်နဲသလားအန္တရာကတကားကိုပဲနဲသလားမနဲဘူးနော်အန္တရာကပေါင်း64ကြိမ်မှဘာကားခေါ်တယ်လဲအသင်ခေယတကားလို့ခေါ်တယ်အသင်ခေယ၄ကကိုမဟာကတကားလို့ခေါ်တယ် ။သွေးကြီးဝသင်္ချာနဲ့တွဲရင်ဘယ်လောက်ရှိရလဲဆိုတာအသင်္ချေယလိက္ခာကိုမဟာကတကမဟာကဆိုတာတကဘာကိုဆိုတယ်။မဟာကဆိုတာဘာခေါ်တယ်လဲတကဘာကိုဆိုတယ်။အဲ့တော့အသင်္ချေယကနေပြီးတော့တက်တန်နေပြီးတော့7နှစ်တန်းတိဆင်းလာတယ်။ဒါလို့မဟုတ်လား။လူတွေ7နှစ်တန်းဆိုတာကိုခုဖုန်းကြီးတို့တရားနာပုဂ္ဂိုလ်တွေသိရလား။ကိုလူတွေသက်တန်းဘယ်လောက်မှရှိနေတယ်လဲ။ဂျပန်မှာဆိုရင်အမျိုးသမီး80အမျိုးသားက85နှစ်တည်ရှိတယ်။ ခုသက်တမ်းတွေတွေ့လိုက်တာလူတို့ရဲ့သက်တမ်း12တန်းဆိုတာဘုန်းကြီးတို့ပြီးသားအခုကလူတို့ရဲ့သက်တမ်းဟာ12တန်းရောက်သွားပြီဟဲ့လို့စဉ်းစားမှာပေါ့ဘယ်လိုရောက်ပါသလဲလို့အခုအမေရိကနိုင်ငံတို့ဥရောပနိုင်ငံတို့အဲ့ဒီနိုင်ငံတွေမှာကိုယ့်နှင်သမီးလေးတွေခုဗရိခလေးလေးမွေးသွားပြီခုအဲ့ဒီနောက်နိုင်ငံတွေမှာဥရောပနိုင်ငံတွေမှာဗာလဲကိုယ့်နှင်သမီးခလေးမွေးသွားပြီ ကိုနဲ့သမီးကလေးမွေးလာတာအနှစ်ပေါင်း30ကျော်သွားပြီကိုနဲ့သမီးလေးတွေကလေးမွေးလာတာကလေးအမိဖြစ်သွားပြီကိုနဲ့ဆန်းနဲ့ကိုနဲ့ဆန်းနဲ့အရွယ်တွေသူတို့နိုင်ငံမှာကအာအင်ရလည်းအလွန်ကောင်းတာဘူးအဲ့ဒါလူအခုလူတွေကသက်တမ်းဘယ်ခြေရောက်နေတယ်လဲဆန်နေတန်းရောက်သွားပြီတဲ့နတ်လည်းထားရတယ်နတ်လည်းထားရတယ်ဆန်နေတန်းဆိုအကုန်လုံးတစ်ကဘာလုံးတို့ဆန်နေတန်းပြုံးနဲ့ရောက်သွားတာမျိုးမဟုတ်ဘူးနော်တဖြည်းဖြည်းတဖြည်းဖြည်းဘာဖြစ်တယ်လဲရောက်လာတာကိုဆိုလိုတယ်ဟုတ်ပြီသား ခုဂျပန်နိုင်ငံမှာဆိုရင်အမျိုးသမီး80အမျိုးသား85ဗမာပြည်မှာဆိုရင်အမျိုးသမီး95အမျိုးသားက53တက်တရှိတယ်။တက်မြချင်းပြောအဲ့ဒါတက်တကိုဆိုရတဲ့ဒါကိုဗမာပြည်မှာအမျိုးသမီးက55နှစ်အမျိုးသားက53နှစ်ရှိတယ်။ဂျပန်မှာအမျိုးသမီးက80မျိုးသားက55တူရလားနိုင်ငံချင်းတူရလားမတူရာသီဥတုချင်းတူရလားအစအပေါက်ချင်းတူရလားတူခန္ဓာဖောက်ချင်းမတူဘူး ဒီတော့အခုလူတွေသက်တမ်းဟာဘယ်ခေတ်ရောက်နေသလဲ၁၂တန်းရောက်နေတယ်ဘုန်းတို့ပြည်သားလူဘုန်းကြီးတို့တက္ကတက္ကမများမသိလို့မသိသေးလို့ဘုသူတမကြဖူးသေးလို့နားမလဲသေးလို့အမှုမဲ့အမှန်မဲ့နေလို့ပျော်နေလို့ရွှင်နေလို့ဒါဘာမှမသိဘဲနေတာအဲ့ဒါကိုအမေရိကန်မှာလည်းပဲမြို့သမီးတွေကိုနှစ်ဆယ်နှစ်မြို့သမီးလေးကလေးလေးမွေးကုန်ပြီဥရောပနိုင်ငံနဲ့အင်္ဂလန်တို့ ဗျာမလူစတဲ့နိုင်ငံဒီမှာလည်းပဲကိုနေဆန်းနေသမီးလေးကလေးလေးတွေမွေးကုန်ပြီလင်းနေသားနေဖြစ်ကုန်ပြီဘုန်းတော်ပြည့်စက်ကြည့်အဲ့တော့အသိခေယကအသက်တန်းကဘာဥပယကနေပြီးအသိခေယကကနေပြီးတော့တဖြည်းဖြည်းနှစ်တရာလင်တစ်နှစ်တစ်နှစ်တစ်နှစ်တစ်နှစ်ရော့ရော့ရော့ရော့ပြီးတော့ဆင်လာဆန်နှစ်တန်းအထိဆန်နှစ်တန်းကနေပြီးတော့တခါတည်းအသိခေယကအထိတစ်နှစ်အနှစ်တရာကိုတစ်နှစ်တစ်နှစ်တို့တို့တို့တို့ပြီးတော့တက်သွားတာအသိခေယကအထိအဲ့ဒါလို့တက်က သုကတကတဇုံကိုအန္တရကတကားလို့ခေါ်သည်ဒီလိုအန္တရကပေါင်း64ကကိုအသင်ခေယတကားလို့ခေါ်သည်ကြားတယ်မလားအသင်ခေယ၄ကကိုဘာလို့ခေါ်တယ်လဲမဟာကတကားလို့ခေါ်သည်မဟာကတကားဆိုတာဟာတကဘာကိုဆိုသည်လူတရတကဘာလုံးမှာအသက်ရှိပြီးနေရတာမျိုးမဟုတ်ဘူးတကဘာကိုလေးပုံပုံတတ္တဝါတွေနေတဲ့ပုံကတပုံပဲရှိတယ် ကြံတဲ့သုံးဖို့ကပြည့်စုံနေတဲ့အပိုင်းဘုန်းတော်ပြသကြာလိမ့်မယ်နားထောင်တာသေချာနားထောင်တာအော်ဒီလိုလားလို့ပါဝေကဖြစ်စေခြင်းလို့တရားထိုင်ရတာယောဂီတွေတော်တော်ပြင်းနေတော့အော်ဒီယောဂီတွေတရားများအထုအောင်ပိုင်ကဖြစ်ငါဘယ်လိုဟောပါလိမ့်မလဲဟုတ်တယ်နေတော့လည်းငါဟောထားတာပါပဲဖို့တူလည်းဖန်ခိုင်းထားတာယထာလည်းစိတ်ခိုင်းထားတာပဲရွှေခွက်ငွေခက်ကြိတ်ခက်လည်းပဲငါပြားခိုက်ထားတာပဲ ဒါအောင်လိုက်ပဲသာဝင်ကဖြစ်ဖို့မပေါ်ဘူးယောဂီတော်တော်ပြင်းတာပဲဘလို့တရားများဟောရင်သာဝင်ကများဖြစ်ပါလိမ့်မလဲအဲကဘာနဲ့လှိုက်ပြီးတော့ဟောပြန်မှာတော်မယ်လို့စဉ်းစားပြီးတော့အဲ့ဒါဘုန်းကြီးကစာကြည့်ရှုပြီးတော့အခုဟောတာပါပဲခုလူတို့သက်တမ်းဘယ်ထိရောက်နေသလဲဆယ်တန်းခုဘမပြည်မှာ14နှစ်15နှစ်မိမျိုးသမီးတွေအိမ်ထံပြုတယ်မဟုတ်ဘူးလားမရှိဘူးလားအဲရှိရှိတယ်14နှစ်15နှစ်တချို့73နှစ်မှရှိသေးတယ်အိမ်ထံပြုတာ အဲ့တော့အနောက်နိုင်ငံမှာကိုယ်နေဆယ်နဲ့အိတ်ထောင်ကျွတ်တာနဲ့ဗမာပြည်မှာ73နဲ့အိတ်ထောင်ကျွတ်တာနဲ့ချမ်းသာရလားမချမ်းသာလာပါဘူးအမျိုးသမီးတိုင်းကမဟုတ်ဘူးကမဟုတ်ပါဘူးဟုတ်တယ်မို့လား73နဲ့အိတ်ထောင်ကျွတ်တာလေမဟုတ်ပါဘူးဒါကြောင့်မို့လူတို့ကတက်တန်းဆန်နေဆိုတာအကုန်လုံးတပြိုင်နဲ့ဖြစ်လာတာကိုဆိုလိုသလားတဖြည်းဖြည်းရော့ဆင်းလာတာကိုဆိုလိုတယ်ဒါကြည့်အသက်တန်းတူရင်ယောဂဝေဒနာတွေထူပြောလာတယ်ကိုလာမနှင်းမြတ်မှဆိုလို့ရှိရင်ကြည့်ကိုနေတွေဆိုရင်တော်တော်ပူတယ်ဟုတ်လားယင်းနှင်းနေတာမတူဘူးဟုတ်လား ဘာဖြစ်လို့နေပူလာတယ်ဖုန်းတို့ပြေးသားဟုတ်သူပူလာလို့ပူတာတော့ဒါပါပဲသူပူလာလို့ပူတာပါပဲဒီချေရမှန်တော့ကဘာရဲ့သဘောတရားဘုရားသိပ္ပံစာအုပ်ဖားပြီးတော့ပြောတာမျိုးမဟုတ်ဘူးเนาะကိုဖះဟောတဲ့ဗုဒ္ဓဗုဒ္ဓစာအုပ်ထဲကနေပြီးတော့ကြည်ဖြူပြီးတော့ပြောတာเนาะအဲ့တော့အန္တရကဆိုတာနားလည်သွားပြီအသင်ခေယကဆိုတာနားလည်သွားတကဘာဆိုတာနားလည်သွားဒီဆိုတော့ဂေါရမမြတ်စွာဘုရားလက်သင်ခေနဲ့ကဘာတသိမ့်ပါရမီဖြိမှ ဖះဖြစ်တယ်ဆိုတာဖះတစ္ဆူလောကမှာပွဲပေါ်လာဖို့အတွက်နှစ်ပေါင်းကဘာပေါ့အတော်ကြာမှဖြစ်လာတယ်ဆိုတာခမှန်းလို့ရတယ်မဟုတ်လားတကဘာဆိုတာတော်ကြည့်ကြရမလားကဘာပေါင်းဘယ်လောက်ဖြစ်ရလဲလစ်ပင်ခြေနဲ့ကဘာတသိန်းတကဘာကိုမဆိုကဘာတသိန်းကိုမဆိုတဲ့တကဘာတောင်မှအတော်ကြာတယ်မဟုတ်လားဒီသမ္မာသမ္ဗုဒ္ဓဖះဖြစ်ဖို့ဒီလိုဂဏိသာသနာတော်နဲ့တွေးဖို့လူတွေအတွက်ပါရမီတွေဖြစ်လာတာဟာလက်သင်ခြင်းနဲ့ကဘာတသိမ့်ပါရမီဖြစ်တယ်။ဒါမှဖះတဆူဖြစ်လာတာ။ ဒါအ ਨੇ ဆုံးဖရခလာတာအဲ့ဒါကြည့်ဒါကဘာတသိန်းဆိုတာတကဘာတမတော်ကြည့်ကြတယ်မဟုတ်လားဒီဆိုခုဘုန်းကြီးတို့တရားနာနေကြတဲ့သတိပဋ္ဌာန်တရားဆိုတဲ့ပုဂ္ဂိုလ်တွေပါရမီဟာနည်းသလားများသလားကိုကိုသိရလားအေးအာနဖုပေါ်လက်မတင်နဲ့လက်ပေါ်နဖုတင်ပြီးတော့စဉ်းစားကြည့်။အော်ဒီလိုဆိုရှင်တို့သာသာသာတော့တွေ့ရဆိုတာတဲခင်းပါကလား။နဖုပေါ်မှာလက်မတင်နဲ့လက်ပေါ်မှာနဖုတင်လက်ပေါ်နဖုတင်ဘလို့အေးရမှာတော့ ဝတ်ရမဝေးအရာမယ်ဒါအစဉ်ဒါမှပေါ်လာမှာဩသာသနာတော်တုပုဆိုတာတဲ့ခင်းတကူတကဘာဆိုတာတဲ့ကြပါလားလို့ရန်ကန်ကတဘာတကဘာကိုခန့်မှန်းမှုပြောပြလိုက်တယ်ယူဇနာတရားရှိတဲ့အလျာအနံအမြင့်ရှိတဲ့ဂုံတိုင်းတစ်ခုကိုဆောက်ထားပါပစ္စည်းထက်တဲ့ဂုံတိုင်းတစ်ခုယူဇနာတရားတယူဇနာဆိုတာက ရှေ့ကတော့ဖြစ်စနစ်မိုင်ခွဲလို့ဆိုတယ် မာသီဆရာဘုရားကြီးရတော့ဖြင့်အိန္ဒိယကိုသွားပြီးတော့လိလလိုက်တဲ့ခါမှာရှင်းမိုင်ကြော်ကြော်လောက်ရှင်းမိုင်ကြီးပါလို့ပဲရှိတယ်ဒီယုဇနာဆိုတာတော့ရှင်းမိုင်တော့တွက်ထလိုက်တော့ဒီယုဇနာဆိုတာဘယ်လောက်ရှိမလဲရှင်းမိုင်ဒါယုဇနာတရားရှိတဲ့စောက်အုပ်တစ်ခုဂုံတော်ကြီးတစ်ခုကိုဆောက်လိုက်အရာအနံအမြင့်ဆောက်ပြီးပြီလားဆောက်ပြီးပြီဟာပြီနော်ဆောက်ပြီးပြီနော်ဂုံတော်ကြီးကဘယ်လောက်ကြီးတယ်လဲယုဇနာတရားအဲ့ဒီယုဇနာတရား ကျေဝန်းလာတဲ့ဂုဏထက်မှာမုံညင်းစိတ်လေးတွေအပိထက်လိုက် မုံညင်းစိတ်တွေမြင်ဖို့တောင်မလားမုံညင်းစိတ်နဲ့နှမ်းစိတ်ဘုသူကကြီးလိုက်မုံညင်းစိတ်ကြီးသလားနှမ်းစိတ်တစ်စိတ်မှာမုံညင်းစိတ်၄50လောက်ရှိတယ်မုံညင်းစိတ်သေးသေးလေးမလားအဲ့ဒါမုံညင်းစိတ်တွေအဲ့ဒီကိုဂုဏတိုင်းတော့အပိထက်လိုက်ပြီးသွားပြီထပ်ပြီးပြီလားထပ်ပြီးပြီးသွားပြီအနှစ်တရာကြာရင်အဲ့ဒီမုံညင်းစိတ်တစ်စိတ်အပြင်ကိုထုတ်ဘလောက်ကြံထွက်ရမှာလဲ အနှစ်တရာကြာရင်မုံညင်းစစ်တစ်စစ်အပြင်ကိုထုတ်အဲ့ဒီဂုံလာထဲမှာထားထားတဲ့မုံညင်းစစ်ကကုံသွားမယ်တကဘာဆိုတာမကုံသေးပါဘူးတဲ့အဲခမ်းမန်းဖို့တကဘာဆိုတာဘလောက်ထိကြာသလဲဆိုတာကြည့်ခမ်းမန်းလို့ရတယ်မဟုတ်လားအဲ့တော့အဲ့ဒီလိုကဘာပေါင်းလက်ပင်ချိန်နဲ့ကဘာတက်သိမ့်ဖြီမှအခုဘုန်းကြီးတို့တွေးတဲ့သာသနာတော်နဲ့ဘာဖြစ်လဲလာတွေးရတာဘုလို့ပြိဿဒီလိုသာသနာဓမ္မလူလာပြက်လာလာတွေးရတာဘာကြောင့်တုံးဆိုတော့ဟိုး ကဘာပေါင်းကဘေးကဘေးကဘာအသိချင်းနန္ဒမရေမတွက်နဲ့လောက်တဲ့ဟိုကဘာပေါင်းများစွာကနေပြီးတော့ဣဒံမေပုံညာနိဗ္ဗာန်သာပစ္စယောဟောတုဣဒံမေပုံညာအာသဝခယဝံဟောတုဆွန်တစွန်လှူလိုက်ရေတခွဲလှူလိုက်ပန်းတပွဲလှူလိုက်နှစ်တခွဲလှူလိုက်သင်္ကတစုံလှူလိုက်ဖျားတဲလှူလိုက်ကြောင်းဆောက်လှူလိုက်စတဲ့အလှူဒါနကုသိုလ်တွေပြုတိုင်းပြုတိုင်းခုဘုန်းကြီးတို့ပြိဿများနိဗ္ဗာန်ကိုဆုံးတောင်းလား အဲနိဗ္ဗာန်ဆုတောင်းဟဲ့ဆွန်ကဟဲ့ကင်ဟဲ့နိဗ္ဗာန်ဆုတောင်းဟဲ့ဆွန်ကဟဲ့ကင်ဟဲ့ချပေးရတယ်ရပါတပြရပါတပြရပါတပြအဲ့ဒါဟဲ့လှူတာကတမျိုးဟဲ့ဆုတောင်းတာကတမျိုးဟဲ့ကတ်တာကတမျိုးဟဲ့ဟဲ့လာကဟဲ့တိုက်သွင်းလိုက်ရတာရပါတပြရပါတပြတဲ့တချို့လှူရလှူသွားတယ်မကဘူးဘာမှဆုတောင်းဘူးဘလာဘလာဘလာနဲ့သွားလိုက်တာကဗျစိတ်ဆွဲကြွေးဆွဲပြီးသွားလိုက်တာပါပဲဘာမှဆုတောင်းဘူးအဲ့တော့ကဘာပေါင်းများစွာမရင်မတွက်နဲ့လောက် အချိန်ကြာကြတဲ့ကနေပြီးတော့ဣဒံမေပုံညာအသဝခယဝံဟောတုအသဝတရား၄ပါးတွေကိုရာဖြစ်တော့နိဗ္ဗာန်ရရပါလို့ဤဣဒံမေပုံညာနိဗ္ဗာန်ပစ္စယဟောတုဩနာတိဒုက္ခပိယကိနေနိဗ္ဗာန်ရရပါလို့ဤလို့ဒီလိုစုတွေတောင်းတောင်းပြီးတော့လှူဒန်းလာခဲ့တဲ့ဒါနကုသိုလ်တွေကြောင့်သီလကုသိုလ်တွေကြောင့်ဘာဝနာကုသိုလ်တွေကြောင့်ဂဏိသာသနာတော်ထဲမှာလူလာဖြစ်တော့သာသနာတော်နဲ့လာတွေ့ရတာဘုန်းတော်ပြည်သားယုံရလား မယုံပါဘူးရှင်ပြပြောတာမယုံပါဘူးဒီလိုကသိပ္ပံပညာရှင်တွေဆိုတော့ဒီလိုမယုံဘူးဗျာတိတ်တာပြမယုံတယ်ဟုတ်လားမယုံပါဘူးမယုံရှင်လဲနေပေါ့ဟုတ်လားဟုတ်လားတက္ကမကြီးတွေယုံရလားတက္ကမကြီးတွေကယုံခဲတယ်တက္ကကြီးတွေကယုံမြန်တယ်တက္ကကြီးတွေယုံတယ်မဟုတ်လားအော်မလှုပ်ဘူးမနေမတိုင်းတက္ကကြီးလည်းမယုံသေးဘူးအင်းဘာလို့ဆိုတော့ဒုနဲ့တဲ့နဲ့အရှိအတုံအနေအမြင့်အဝိုင်းပုံသဏ္ဍာန်စသည်မရှိတဲ့ အင်မတန်ကြီးမားတဲ့အစိုင်ခဲကြီးလောဘဒေါသမောဟတရားတွေကခါတဲ့နားတွေဆုတ်ထားမျက်စိတွေပိတ်ထားတာနှလုံးထဲမှာဆုတ်ကင်ထားတာဒါရောက်ဒီကိလေသာရောက်ဒီလိုဘဝတွေကြာတာဘုံတို့ပိစားရဲ့လို့မို့ရှိရင်ကိလေသာဒီကိလေသာကုံသွားရင်ဘာမှမကြောက်တတ္တပံဖြစ်ရင်ဘာမှကိုမကြောက်တော့ဘူးတကဘာနားလဲတာမလားအဲ့ဒီတကဘာကြီးတစ်ခုဟာလက်ဘုံပုံလိုက် လိပ်ပုံပေါ်တဲ့ခါမှာတပုံသာလင်လူတွေတတ္တဝါတွေဖြစ်တဲ့ချိန်ဖြစ်တယ်ကြံတဲ့သုံးပုံကကဘာကြီးပြည့်စုံနေတဲ့ချိန်အဲ့မှာသံဝတ္တကသံဝတ္တထာယိကဝိဝတ္တကဝိဝတ္တထာယိကကသုံးခုထွက်လာတယ်သုံးခုထွက်လာတဲ့ခါမှာသံဝတ္တကဆိုတာကမိရည်လေကြောင့်ကဘာကြီးပြည့်စုံနေတာကိုမိကြောင့်ပြည့်စုံလိုက်ရေကြောင့်ပြည့်စုံလိုက်လေကြောင့်ပြည့်စုံလိုက် အဲကဘာကြီးတို့တခါမိရေလေကြောက်ပြစ်စီနေတဲ့ကကိုပံဝတ္တအသင်ချေယကလို့ခေါ်တယ်အဲ့ဒီမိရေလေကြောက်ကဘာကြီးပြစ်စီသွားပြီတဲ့နောက်ပြစ်စီတဲ့အတိုင်းတည်နေတဲ့ကကိုကြတော့ပံဝတ္တထာယအသင်ချေယကလို့ခေါ်တယ်တတ္တဝါတွေကဘာကြီးကိုတိဆောင်းနေတဲ့ကကြတော့ဝိဝတ္တအသင်ချေယကလို့ခေါ်တယ်လူတွေတတ္တဝါတွေဖြစ်လာတဲ့ကကြတော့ ဝိဝတ္တထာယီအသင်္ခေယကံလို့ခေါ်တယ်နားလည်အောင်ပြောပြမယ်ဆိုရင်မြို့ကြီးတစ်မြို့မိလောက်တယ်ဆိုကြပါစို့မိလောက်သွားပြီနော်မြို့တစ်မြို့မိလောက်သွားပြီဆိုပါစို့နော်အဲ့ဒီမြို့ကြီးကမိလောက်နေတာတဟိုးတောင်းပြီးတော့မိလောက်နေတယ်မြို့ပစ္စည်းသွားပြီမိငိမ်သွားပြီတဲ့ခါကျတော့ပြာပုံကြီးအပြည့်အချင်းကြကြမရှိပဲဘူးလားအိမ်နေညာတွေဘာမှမတိဆောက်သေးပဲနဲ့ပြာပုံကြီးအတိလူရှိတဲ့တယ်မဟုတ်လားမိရောငိမ်သွားပြီပထမဦးဆုံးမိကြီးလောင်းနေတာကဘာနဲ့တူတယ်လဲ သံဝတ္တအသင်္ချာကံနဲ့တူတယ်။ဟာပြီနော်။ကမိတွေငြိမ်သွားပြီတဲ့နောက်ဒီမိလောင်ဘီရင်ကြီးဖြစ်နေတာပြာပုံကြီးဖြစ်နေတဲ့ကောက်ကြတော့သံဝတ္တထာယီအသင်္ချာကံတူတယ်။သူတို့လောကမှာရှိတာမဟုတ်လား။ဟုတ်လဲနော်။ပြီးတဲ့ခါကျတော့မှလူတွေဘာလို့သလဲအတော်ကြားခါကျမှကိုနေရကိုမြင်နေရှင်းလင်းပြီးတော့ဘာလို့သလဲအေးရတိဆောက်တယ်မို့လားအေးရတိဆောက်တာလည်းခုချင်းချင်းဆောက်ခုချင်းချင်းနေလို့ရသလားလာနေနေကြတယ်မှာဆောက်နေရတာလေ။ ဟိုနာတစ်ဆောင်ဒီနာတစ်ဆောင်ဒီလိုမဟုတ်လားအဲ့လိုအေယာတိဆောင်နေတဲ့အချိန်ကကြတော့ဝိဝတ္တအသင်ချက်ကကာနဲ့တူတယ်ဆိုင်ဆိုင်ဆိုင်နဲ့အဲ့ဒီမျိုးထဲမှာအဲ့ဒီရည်ဘာဖြစ်သွားပြီလဲပြီးသွားပြီသူ့နေရာနဲ့သူပြီးသွားပြီမလားပြီးနေအဲ့ဒီချိန်ခါကြတော့ဝိဝတ္တထာယီအသင်ချက်ကလို့ခေါ်တယ်လူနေတဲ့လူတွေဖြစ်ပေါ်လာတဲ့ကဝိဝတ္တထာယီအသင်ချက်ကလို့ခေါ်တယ်မြို့ကြီးတုံကြီးမိလုံတာနဲ့ပုံမှန်ပေါ့နှိုက်ရှင်ပြီးတော့ကြည့်ရင်နားလည်ပါလိမ့်မယ် ဒီသဘောရှိတာပဲမဟုတ်လားဒါပဲမဟုတ်လားဒါကြောင့်တကဘာဆိုတာလေးပုံပုံပြီးတော့တတ္တဝါတွေနေရတာမရှိတယ်လေတပုံပဲရှိတပုံရှိတယ်ပြည့်စည်နေတဲ့ပုံကသုံးပုံရှိတယ်ဘုံပိဿနားလည်တယ်မဟုတ်လားအေးနားလည်တယ်အဲ့တော့ကဘာကြီးပစ္စည်းပုံကိုနားထောင်တေချာနားထောင်သတ္တသတ္တကိနဝါရအထမေအထမေဓကသတုတ္တိယတ္တပုံနာဧကဝါယုဝရောတိယ ပတ္တပတ္တကိနာပတ္တပတ္တဝါရခုနှစ်ကြိမ်ခုနှစ်ကြိမ်တိုင်တိုင်အကိနာမိရောက်ဝိနတတိကဘာလောကကြီးပစ္စည်းပတ္တပတ္တကိနာဝါရမိတယ်တကဘာကြီးတခါမိလုံလာတာကဘာကြီးမိလုံလာမိတရေလောင်လိုက်တခါပြန်ပြီးတော့ငြိမ်သွားလိုက်မိတခါလောင်လိုက်တခါငြိမ်သွားလိုက်အဲ့ဒါလို့ခုနှစ်ကြိမ်ခုနှစ်ကြိမ်ခုနှစ်ကြိမ်များပြီဆိုရှင် ရေတစ်ကြိမ်ဖြက်စီလဲတခါတယ်မိခွန်နဲ့ကြိမ်ကဘာကြီးမိလောင်ပြီးပြီဆိုရှင်ရေတစ်ကြိမ်ဖြက်စီလိုက်တယ်မိခွန်နဲ့ကြိမ်ရေတစ်ကြိမ်မိခွန်နဲ့ကြိမ်ရေတစ်ကြိမ်အဲ့ဒါကြိမ်ပေါင်းသတုတ္တိ60နဲ့၄ကြိမ်ကြတော့၄တစ်ကြိမ်ဖြက်စီတယ်ဟုတ်လားဟုတ်ပြီနော်မိခွန်နဲ့ကြိမ်ပြီးရင်ရေတစ်ကြိမ်ဖြက်စီလိုက်တယ် မိခုနှစ်ကြိမ်ပြီးတိုင်းပြီးတိုင်းရေတစ်ကြိမ်ပြည့်စည်တယ်အဲ့ဒါလို့ကြိမ်ပေါင်း64ကြိမ်ပြီးတဲ့အခါမှာလေကဖြစ်စီလိုက်တယ်ဘာဖြစ်စီလိုက်တယ်လဲအဲမိကြောက်ပြည့်စည်တဲ့ကဘာရေကြောက်ပြည့်စည်တဲ့ကဘာလေကြောက်ပြည့်စည်တဲ့ကဘာဒီလိုလာတဲ့ကဘာကြီးอ่ะအဲ့ဒါလို့ကဘာပေါင်းဒီလိုပျက်စီးပျက်စီးပြီးတော့သွားတာကဘာကြီးတစ်ခါတက်လိုက်ကဘာကြီးတစ်ခါပျက်စီးသွားလိုက်တကားကဘာကြီးတစ်ခါဖြစ်လိုက်တစ်ခါပျက်စီးသွားလိုက်နဲ့ လက်သိချင်းနဲ့ကဘာတသိကြာမှဘာဖြစ်လာတယ်လဲဖရာတဆူဖြစ်လာပြီဘုန်းတော်ပြသဒီတော့ခုဘုန်းကြီးတို့ဖရာသာသနာတော်လူတွေ့ရတာကံမကောင်းပြီဘူးလားကံကောင်းခြင်းမှာကံကောင်းခြင်းမှာသိခြင်းမှာသိတယ်နော်တော်တော်ပြင်းတယ်တွေ့တရားအထွာတော်တော်ပြင်းတယ်ဟဲ့ပူလိုက်တာဟဲ့ပူလိုက်တာအော်ဒီနေလေးပူတာကိုပါပူလိုက်တာအကြောင်းရှာတယ်အကြောင်းရှာလိုက်တာခါလဲဒူးလေးနဲ့နဲ့နာလိုက်တာကိုနာလိုက်တာအကြောင်းရှာတယ် ရှင်လေးတကောင်တကောင်ကိုင်းတာကိုရှင်ကိုင်းတဲ့အကြောင်းရှာတယ်တတ်ထရတာဒီလိုမှပျော်ပါတယ်ရှင်ကိုင်းတာနဲ့ဒုအနာတာနဲ့ခအနာတာနဲ့အဲနေရာလဲပူတာနဲ့ရှင်ဖြတ်ကောင်းပါလေအဲ့ရကွန်းတွေပါတယ်မှာမရှိပဲကိုဒီတို့မှာအဲ့ရအဲ့ရကွန်းတွေပါတယ်နေရတာဗျာချမ်းချမ်းသာသာနေရတာရှင်ဖြတ်ကောင်းတောင်းပါကအဲ့ရကွန်းတွေပါတယ်မရှိတော့တတ်ထရတာစင်မပြေဘူးဗျာလာမနဲ့ကြအဲ့ရကွန်းတွေတပ်ပေးထားမယ်ဟုတ်လားအဲ့ရကွန်းဆက်လုံးတပ်ပေးထားမယ်တဖုတ်ကြီးလေခါတပ်ပေးထားမယ်အဲ့ရကွန်းလှူဖို့ လူသမားကိုဘုန်းကြီးကပယ်လိုက်တယ်မလိုဘူးတဲ့ဇေခါပစ္စည်းမလိုဘူးအဲ့ရကောင်ငါကြောက်မှအဲ့ရကောင်မတားဘူးဘုန်းကြီးနေတဲ့ကြောက်မှတော့မပတ်ကမတားဘူးဘုန်းကြီးကသဘာဝတိုက်နေတာဟုတ်အဲ့ဟိုတလောကအဲ့ရကောင်လှူဟုတ်တခါတခါပေါ်လာပြန်တော့ငါသိမ့်ပေးရမယ်လေမတ်တအဲ့ရကောင်တဲ့သူဟုတ်ဖဲလှဲလျှောက်ဒီဖဲလှဲလျှောက်ဒါလို့ဆိုရှင်လဲလာလှူဟဲလို့ပြောလိုက်နောက်တနေ့လာခါကျ15သိမ့်ဖြေကမလှူနိုင်တော့ဘူးတဲ့အဒါကြောင့်ရုပ်ရည်ပြတ်တဲ့ခါကျအဲ့ရကောင်မရှိပဲဖြစ်နေတယ် အရင်တော့တော့ငါသိမ့်တဲ့ငါသိဆိုရင်လည်းလာလူတော့ဟဲ့လို့ပြောလိုက်တယ်ဒီအရာကောင်းလွယ်ပါတယ်ဗျာတဲ့မတ်တာအရာကောင်းတာတားထားရင်ပြီးရောတယ်အဲ့တော့ဘုန်းကြီးအဲ့ဒါပြန်ယောဂီတွေခင်းရတာတရားအထုတ်အောင်အရာကောင်းတားပေးထားတာပေါ့လို့အဲ့ကြောင့်15သိမ့်ဖြစ်သွားပြီတဲ့ခင်ကြီးမိုင်မလူနိုင်တော့ဘူးတဲ့ဒါဒါကြောင့်အရာကောင်းမတားရနော်လာမနေ့ကျဘုန်းကြီးအရာကောင်းတားပေးထားမှာလားအရာကောင်းရောလိပ်ပန်ကာယတစ်ခါတစ်ခွေ့ခွေ့တစ်ခါတဲ့ပြတ်ထိုင်အောင်လားကိုကဘာကြီးပြည့်စုံဖို့နားလဲတယ်မလား အဲ့ကြည့်မိတကြိမ်ပြီးတကြိမ်လောင်တကြိမ်ပြီးတကြိမ်လောင်အဲ့လိုမိကပိုက်ပစ္စည်းသွားခုနှစ်ကြိမ်ပြီးပြီဆိုရင်ဘာဖြစ်တာလဲရေတကြိမ်ပစ္စည်းလိုက်တယ်ရေတကြိမ်အဲ့ဒါလိုပေါ့ကြေပေါင်း64ကြိမ်ပြီး မသိဘူးသံဝေကညာရှိတဲ့ပုဂ္ဂိုလ်ဆိုရှင်တော်တော်ကိုသံဝေကဖြစ်မှာဘုန်းကြီးတို့တော်သံဝေကဖြစ်တယ်ဒါတွေနားလဲငငယ်တွေကနားလဲတာဒီစာတွေကငငယ်တွေကသင်ထားတဲ့စာတွေကိုခုမှသင်တဲ့စာမဟုတ်ဘူးဒါခုမှဟောခါနေမှာဒီစာကိုကြည့်ပြီးတော့ဟောတာမျိုးမဟုတ်ဘူးဟိုးငငယ်လေးတွေကဒီစာသင်လာကြတာဘုန်းတော်ပြည့်စားအကြောင်းကဘာကြီးကဘယ်လောက်ထိရှိပြီလဲအကက်ခံနေတာသူအသက်တန်ဘယ်လောက်ထိရှိပြီလဲဟဲ့လို့ခုအသက်တန်ဘယ်လောက်ထိရှိသွားပြီလဲ စနစ်တန်းယောဂီတွေသိရလားစနစ်တန်းရမှသိရလားဘယ်သိပါလိမ့်မလဲအမှုမဲ့မှတ်မှတ်နေတာကိုကိုသားသမီးလေးတွေနေတာထိုင်ကြည့်ပါလားဘလို့နေလဲလို့ရင်ကဖုန်းနဲ့ငငယ်လေးတော့ကရှင်းနေကုန်နေရွယ်ယောက်ျားလေးတွေဆိုရှင်တော့ပါရှင်ပစုပ်ဝင်းဆိုင်ပြီးတော့ပြေးတော့ရှိသေးတယ်ရှင်းနေကုန်နေဆိုတာကလေးလေးရရလေငွေလေးလှူတော့လှက်လက်ကစားလို့ရှိသေးတယ်ကိုဒီလိုမျိုးရှိသေးရလားမရှိဘူးမရှိဘူးမရှိဘူးလူတွေကြည့်ဘာဖြစ်လာကြလဲဆိုတာကိုသားကိုသမီးတွေကြည့်ရင်ဖုန်းတို့ပြေးသားတွေနားမလဲဘူးလား ခံမလို့မရဘူးလားဘုန်းကြီးတို့သားသမီးမရှိတဲ့လူပြည်ကြီးတောင်မှခံမလို့ရသေးတာပဲခုလိုပြည်သားသားတွေသမီးတွေနေတာမခံမတာဘူးအကဲမှမခါပဲကိုအကဲမှမခါပဲကိုဘယ်သိပါလိမ့်မလဲဘယ်သိပါလိမ့်မလဲယောဂီတွေဖြစ်ပြီမလဲရိသသာပေးတဲ့ပုဂ္ဂိုလ်ရှိသေးတာမလားကြည့်ရိသထက်မှနေပြီးတော့တရားအတွက်ယောဂီကရိသသာပေးတယ်ကြည့်လာထိုင်တာကတော့တရားလာထိုင်တယ်သူဆိုတာပါပဲဒါရိသသာပေးလိုက်သေးတယ်ကြည့်အဲ့ဒါကြည့် လူတို့ရဲ့သတိစေတာဘလို့နေတယ်လဲတော့အဲ့ဒါစဉ်းစားကြည့်ကက်ခါကြည့်ကက်ခါကြည့်ဘုန်းကြီးကတော့ကက်ခတ်တယ်။အော်ဖြစ်မဖြစ်ရလေ။ဒီနေ့မဟုတ်ပါဘူးအရင်နေ့ကပါ။ဒီနေ့အမျိုးသမီးတွေမဟုတ်ပါဘူးအရင်နေ့ကအမျိုးသမီးတွေ။အော်သမီးတွေကြောင့်ဘာနေပြီးတော့စာရွက်လေးလိပ်ပြီးတော့အောက်ချလိုက်ချလိုက်တာတခါလေ။ယောက်ျားလေးတွေအော်လမ်းချောင်းနေတာဟုတ်။ကိုလူလူလေးတွေကလည်းဒီမှာမရှိဘူး။ချစ်တဲ့လူလူလေးလူငယ်တွေကလည်းစိတ်ဝင်စားပုံတဲမှမပါဘူး။စင်အာရင်နေ့ကလူလူလေးတွေကရုပ်ချောလေးတွေတော်တော်များတာကို။ ခုလူငလေးတွေကစိတ်ဝင်စားတဲ့ပုံမရှိဘူးဒူလာဘောဥစဉ်တွေလည်းမပါဘူးမနှိမ့်ရတော့ပြစိတ်ဝင်စားဖို့ရိုက်ကြလေးတွေရှိတယ်အဲသမီးတိဘောကနေပြီးဤသာသာရေမျိုးသမီးကနေအောက်ပိတ်ခလိုက်တယ်ခလေးရိုက်ကြလေးကယူလာပြားတယ်ဆရာတော့ကြည့်ပါဦးဆရာတို့ကယောဂီတွေကြည့်ပါဦးလေဒီလိုဤသာသာပေးတာကြည့်ပါဦးလေအဲ့ဒါကြီးအဲ့ဒါကြီးကဘာလောက်ကကြီးဘာဖြစ်နေတယ်လဲအေးကိလေသာလောဘဒေါသမကိလေသာတွေကအမတန်မှပေါင်းကြမ်းရဆိုတာထင်ရှားတယ်မဟုတ်ဘူးလားထင်ရှားတယ်ဒါမဆမ်းပါဘူးဘုန်းကြီးရိပ်သက်ကြီးမှနေတော့ဒီအတိုင်းပဲ ဒီတိုင်းပဲမလေးမိခရိကရည်သားသာရေးရေးပြီးတော့သစ်ပေကရင်မှာအုတ်နိခက်ပဲလင်းတော့တင်ထားခဲ့ယောက်ျားလေးကလာယူသွားတာပဲလာယူသွားတာပါပဲအဲ့လိုအဲ့ဒါဒီကအတွေ့ဒီအတွေ့အကြုံတွေအမှန်တမ်းမှများပါတယ်သင်္ကန်းစာတွေကလောက်ကတမ်းမှနေတော့ဒီလိုဆိုအတွေ့အကြုံရှိရတာကိုအေးဒါရကဘာကြီးကပျက်စီးနေတဲ့အခါစဉ်းစားရတယ်ဖယားသာသနာတော်နဲ့တွေ့ရဖို့ဆိုတာဘလောက်ထိခရင်တယ်လဲ အခုတို့ဘလောက်ကံကောင်းသလဲလို့မိမိရဲ့ကံကောင်းပုံကိုစဉ်းစားတတ်ရင်ဘုန်းတော်တရားနာရတာ ပြင်မှာမဟုတ်ဘူးတရားထိုင်ရတာပြင်မှာမဟုတ်ဘူးဒါနာကုသိုလ်ပြုရတာပျော်ပါလိမ့်မယ်သီလဆောင်တည်တာပျော်ပါလိမ့်မယ်တတိပဋ္ဌာန်ဘဝနာတရားကမ္မထအထောရတာပျော်ပါလိမ့်မယ်နှုတ်မမှုဆိုရှင်တော့ပြင်ပျော်မှာမဟုတ်ပြင်မှာပါပဲဘုန်းတော်ပြစ်စားကဘာကြီးကမိခုနှစ်ကြိမ်လောင်ပြီးတိုင်းလောင်ပြီးတိုင်းရေတစ်ကြိမ် အဲ့ဒါလို့ကြေပေါင်း60နဲ့လိမ့်ပြီးပြတဲ့ခါကျဘာဖြစ်လာသလဲလေးတကြေတိုက်တယ်အဲ့ဒါအဲ့တော့ဒီ30တဘုံမှာမိကြောင့်ပစ္စည်းတဲ့ကဘာဘုံရေကြောင့်ပစ္စည်းတဲ့ဘုံရှိတယ်နားလည်ထားလေအေဂိနာဘတရာဟိထာ အာပေနသုဘကိဏတောဝေယဗလံတော်ဝါဒေနဧဝံလောကေဝိနန္တတိအဂိနာမိကြောင့် အဘသရအဘသရဘုံမခက်ထာအောက်၌အဂိနာမိရောက်ဝိနတတိပစ္စည်းရ၏မိရောက်ပစ္စည်းတဲ့ကဘာမှာဆိုရင်တဲ့အဘသရဘုံမအောက်အကုန်လုံးပစ္စည်းသွားတယ်လူပုတ်တွေမဆိုထားနဲ့ဗြဟ္မာဘုံနတ်ပုတ်တွေမဆိုထားနဲ့ဗြဟ္မာဘုံဗြဟ္မာဘုံကရူပဗြဟ္မာဘုံက16ပုရှိတယ်အရူပဗြဟ္မာဘုံ4ပုရှိတယ်ဗြဟ္မာဘုံ20ရှိတယ်အဲ့ဗြဟ္မာဘုံ20မှာ ပထမဇံက3ဘုံဒုတိယဇံက3ဘုံတတိယဇံက3ဘုံသုတ္ထဇံက9ဘုံရှိတယ်အထက်အောက်တည်တယ်ဗြဟ္မာဘုံတွေကအထက်အောက်တည်တယ်ပထမဇံ3ဘုံဆိုတာဗြဟ္မာပါရိသစ္စဗြဟ္မာပုရောဟိတမဟာဗြဟ္မာအထက်အောက်တည်ပြီးတော့သွားတယ်ပရိတ္တဘာအပမန္တဘာအဘာဒရာထက်အောက်တည်တယ်ပထမဇန်၃ဘုံအထက်မှာဒုတိယဇန်၃ဘုံအဲ့ဒီမိကြကဘာပစ္စည်းတဲ့ခါမှာအဘာဒရာဘုံမှအောက်ဘုံအကုန်လုံးမိထက်ပါသွားတယ် အဘဒရဘုံဆိုတာဒုတိယဇန်သုံးဘုံမှာအထက်ဆုံးဘုံပရိတ္တာသုဘအပမနာသုဘအဲပရိတ္တာဘအပမနာဘအဘဒရဆိုတာအဘဒရဘုံဆိုတာဒုတိယဇန်မြမဘုံသုံးဘုံထဲမှာအထက်ဆုံးဘုံအဲ့ဒီအဘဒရဘုံမှအောက်ပထမဇန်သုံးဘုံပါသွားတယ်ကပ္ပမွေးလိုက်တဲ့ခါမှာဒုတိယဇန်သုံးဘုံထက်ကနှစ်ဘုံပါသွားတယ်အဘဒရတဘုံကြံရင်းတယ်မြမဘုံကဘလို့နေတယ်လဲအထက်အောက်နေတယ်ကြည့် ဟုတ်တယ်လူပြည်နန်းပြည်ဆိုလို့ရှိရင်ကြံပါအောင်မလားမကြဘူးပထမမိပြောင်ပထမဇာသုံးပုံပါသွားတဲ့ဒုတိယဇာသုံးပုံမှာလည်းပဲနှစ်ပုံပါဖြစ်သွားလဲပါသွားတယ်အဘဒရဘုံတပုံသာလင်ကြံသွားတယ်အကိတခါအာပိဏသုဘကိဏတောအာပိဏသုဘကိဏတောသုဘကိဏဘုံမအာပိဏရေကြောင့်ဝိနတတိပစ္စည်းဤဟုတ်လား ရေကြောက်ဖြစ်စီတဲ့ကဘာကြတော့သုပကိဏဘုံမှအောက်ဘုံတွေအကုန်လုံးပါသွားတယ်သုပကိဏဘုံဆိုတာတတိယဇန်သုံးဘုံမှာအမြင့်ဆုံးဘုံအဲ့တော့တတိယဇန်သုံးဘုံမှာအမြင့်ဆုံးအထက်ဘုံသုပကိဏဘုံကွယ်သုပကိဏဘုံမှာအောက်ဘုံအကုန်လုံးပါသွားရဆိုတော့ပထမဇန်သုံးဘုံလည်းပါတယ်ဒုတိယဇန်သုံးဘုံလည်းပါတယ်တတိယဇန်သုံးဘုံမှာအောက်နှစ်ဘုံပါသွားတယ်ကြည့်ရေကြောက်ဖြစ်စီတဲ့ခါကျတော့ဘယ်ဘုံကြီးပါသွားတယ်လဲ တတိယဇန်သုံးပုံမှာအောက်နှစ်ပုံပါသွားတယ်သုဘကိဏတပုံကကြာရင်တယ်ကဘာကြီးတွေကိပစ္စည်းနိဘုံစိတ်ထဲမှာကိဘောနဲ့ပြာဝတ်သိကောင်းတယ်ဘုန်းကြီးတွေပရိသတ်ကလေနားလိုက်ပြီနော်ခုရေကြွပစ္စည်းတဲ့ခါမှာဘယ်ပုံကြီးပါသွားလဲတတိယဇန်သုံးပုံမှာနှစ်ပုံပါသွားတယ်အပေါ်ဆုံးသုဘကိဏတပုံပဲကြံတယ်ဝေယဖလာတော်ဝါဒေနဧဝံလောကေဝိနတတိ ဝေယဖလာတော်ဝေဟဘုံဘုံမဝါတေနလေကြောင့်ဝိနတတိလောကကြီးပစ္စည်းဤလေကြောင့်ပစ္စည်းတဲ့ခါကျတော့ဝေယဘုံဘုံမအောက်မြမအကုန်လုံးပါသွားတယ်ဝေယဘုံဘုံဆိုတာစတုထာဇံ9ဘုံရှိတယ်စတုထာဇံ9ဘုံအ ਨੇ ကဝေဟဘုံမြမဘုံနဲ့အသိညာတာဘုံဆိုတာနှစ်ခုတန်းပြီးတော့နေတယ်သူကတဒန်းတည်းနေတယ်ပြန်တဲ့၅ဘုံကြတော့အဝုဟအတ္တပသုတ္တသုတ္တအကာနိတခေါ်တဲ့အနာဂံယဟန္တာတွေတည်နေတဲ့ ထက်ဓမ္မဘုရားအထက်မှာ၅ပုံရှိတယ်သရုတ်ထဆန်9ပုံရှိတယ်အဲသရုတ်ထဆန်9ပုံတဲ့ကလေကြောက်ပြည့်စည်တဲ့အခါမှာဝေဟဖုံဘုံမှာအောက်ဘုံအကုန်လုံးပါသွားဆိုတော့တတိယဆန်3ပုံလည်းပါပြသွားပြီပါသွားပြီသတုတ်ထဆန်9ပုံကကြာရင်တယ်ကဘာပြတဲ့အခါမှာဘာကြာရင်တယ်လဲသရုတ်ထဆန်9ပုံကကြာရင်တယ်ကဘာကြီးပြည့်စည်သွားတဲ့အခါမှာပထမဆန်3ပုံလုံးဝပါသွားတယ်ဒုတိယဆန်3ပုံအ내ကဗါလဲအဘဒရာဘုံတပုံကကြာရင်တယ်ကြံ2ပုံပါသွားတယ် နားလည်ပြီနော်လေကြောက်ပစ္စည်းတဲ့အခါမှာဘာဖြစ်တယ်လဲပထမဇန်သုံးပုံလည်းပါတယ်ဒုတိယဇန်သုံးပုံလည်းပါတယ်တတိယဇန်သုံးပုံမှာလည်းဘာဖြစ်လဲအောက်နှစ်ပုံပါသွားတယ်ဘယ်ပုံကြံတယ်လဲဘယ်ပုံကြံတယ်လဲသုပကိဏတပုံသာကြံတယ်တတိယဇန်သုံးပုံမှာလေကြောက်ဖြစ်စီတဲ့ခါကျတော့သုပကိဏပုံပါဖြစ်သွားပြီပါသွားပြီသရုတ်ထဇန်ခုနှစ်ပုံသာကြံတယ်ကြံရတော့တယ်ကဘာပစ္စည်းသွားလိုက်ကြည့်ပစ္စည်းထမြင်လား ကဘာကြီးမိကြောက်ပစ္စည်းနေပုံကြည့်ရေကြောက်ပစ္စည်းနေပုံကြည့်လေကြောက်ပစ္စည်းနေပုံကြည့်ကိုလေမောင်တိုင်းတွေပါတိုက်တာခုမကြမကြတွေးရတယ်မဟုတ်လားဒီပုံလေးကြည့်ပေါ့ရက်ွက်ရထဲမှာမိလောင်တာတွေးဖို့တယ်မဟုတ်လားအဲဒါကိုကြည့်ပေါ့ကဘာပစ္စည်းပုံကြည့်ပေါ့မိကြောက်ကဘာပစ္စည်းပုံလေကြောက်ပစ္စည်းပုံရေကြောက်ပစ္စည်းခုရေမောင်ရေကြီးတဲ့တခါတည်းမှမုံသွားတာခုတခြားနိုင်ငံတွေမှာလည်းပဲဒီလိုရှိတယ်မဟုတ်လားမျိုးတစ်မျိုးလုံးလုံးပါသွားတာလည်းရှိတယ်မဟုတ်လားအဲ့ဒါကြည့်ရှိတယ်အဲ့ဒါလေးကြည့်ပေါ့ဒါကဘာကြီးပြည့်နေတာပါကွာ တဖြည်းဖြည်းတဖြည်းဖြည်းကဘာကြီးကပြက်ပြက်ပြက်ပြက်လာတဲ့သဘောတရားတွေပဲဘုန်းတော်ပေးစားအဲ့ဒါနားလည်ထားပါနားလည်ထားပါခုနားလည်တာမဟုတ်လားဟေးနားလည်ထားဖို့လိုရတယ်အဲ့တော့မြမဘုံ31ဘုံထဲမှာရူပမြမ16ဘုံထဲကသရုတ်ထသ9ဘုံကကြာရင်သရုတ်ထသ9ဘုံရဲ့အရူပ၄ဘုံပဲဘယ်နှဘုံကြံတယ်လဲ9နဲ့၄နဲ့ပေါင်းတော့17ဘုံကြံတယ်ကဘာကြီးပစ္စည်းတိုင်းမကြံရင်ဒါအဲ့17ဘုံမကြံရင်တဲ့ အရူပလိပ်ပုံဆိုတာကနံလောကသာရှိတဲ့ယုံမပါဘူးသုထသခုနှစ်ပုံဆိုတာကပြည့်ယုံနာနှစ်ပါးရှိတဲ့ပြမာတွေအဝိယအတ္တပသုတ္တတသုတ္တအကာနိတာဆိုတာကအနာဂံအဲ့ဒီပုံအနာဂံသိရင်အဲ့ဒီပုံရောက်သွားတယ်ကိုလူပြည့်ကနေပြီးတော့အနာဂံသိသွားရင်အဲ့ဒီသုထသခုနှစ်ပုံရောက်သွားတယ်သောတာပန်သက္ကာရကံသိတဲ့အခါကျတော့ပထမဇန်၃ပုံရောက်တယ်တချို့ဒုတိယဇန်တချို့တတိယဇန်ရောက်တယ်သုထသခုနှစ်ပုံတော့ သုရထတ9ပုံအထက်9ပုံတော့တတပန်တတပန်သကရကံမရောက်ဘူးအနာကံမှာရောက်တယ်သောတာပန်သေရင်သုရထတ9ပုံမှာအထက်9ပုံကိုထားကြံတဲ့ဘုံပထမဇန်3ဘုံလဲသောတာပန်ရောက်တယ်ဒုတိယဇန်3ဘုံလဲသောတာပန်ရောက်တယ်တတိယဇန်3ဘုံလဲသောတာပန်ရောက်တယ်သုထဇန်9ဘုံမှာအောက်2ဘုံသောတာပန်ရောက်တယ်သက္ကတကံရောက်တယ်အနာကံကြတော့ အဝိယအတ္တပသုဒ္ဓတ္တသုတ္တအကဏိတခေါ်တဲ့အထက်ငါးဘုံမှာပဲဖြစ်တော့တယ်။ဒါကြောင့်ကြိုးစားဖို့လို့ပိဿပြန်လာကြိုးစားကဘာမိမလောင်ရင်မပေါအောင်သူသားရဖို့လို့ပိဿဘုရားတို့ကကြိုးစားနေတာပါပဲ။ကဘာမိလောင်ထားပါပါချင်တာအမလေးအော်လျာမှာမဟုတ်ဘူးနော်။ကဘာမိလောင်ရင်ရှိနေပါပါမှာ။အမလေးကြကြပါဦးဟဲ့လို့ဟဲ့ငါအိမ်ကိုမိလောင်ကမိမိသားချင်းလာပါအောင်နဲ့သွားပြီးတော့ပြောလို့ရမှာမဟုတ်ဘူး။ကဘာမိလောင်ရင်နေ9ဆင်း ဆက်သွားပြီဖွေးပေးစားခုနေတစင်းနဲ့တော့ဘလောက်ပူတယ်လဲမပူဘူးလားကဘာမိလောင်ပြောပြအောင်မယ်ဖုန်းတော်ပေးစားရှေဦးစွာပြဲ့ဂဒိန်ဖဲသည်သိမ့်စကဝါလာမူကြီးရွာတော်ညီညာရွှင်ပြစိုက်ပြိုးကြသာဂောနာစားလောက်ပင်ငယ်ရောက်လျင် တပေါင်းမကြတသိမ့်မြကလောကအဗျူဟာနံကမာတို့ မေတ္တာပွားကြကြည်မိဖကိုတုတ်ကွမြန်လေးလှုပ်ကြွေးကြပါကြွေးကြော်လာဤတတဝါများဇံကိုပွားလျက်စံထားပြမကာလကြာ၍ဒုတိယနေပေါ်လာလေသောဒုတိယနေဒုတိယနေတလုံးပေါ်လာခုနေခုနေကပထမနေနော်ခုနေမှုကြက်ကြက်ထဲမှာဘုန်းကြီးတို့ပေးတာထွက်နေထွက်နေနေနိုင်လားဒါပေမဲ့အလုတ်ကျန်သမားတွေဆုံးကနေမှုထဲမှာမရှိပဲဘူးလားသူရတယ်ခု ဖုန်းလို့ပေးတာထွက်နေဖုန်းလို့မနေနိုင်ဘူးကျစ်သေးသွားမှာပဲဖြောက်ပြီးတော့ဖုန်းသေးသွားမှာပါပဲအလုတ်ကြံသမားတွေပြင်မှာမနေနိုင်ဘူးလားကျွမ်းနာတရိษံတွေပြင်မှာမနေနိုင်ဘူးလားနေနိုင်တယ်ခန္ဓာကိုယ်ချင်းမတူဘူးလူတရားနေပေါ်လာလေသောမြင့်ငယ်ရေချောက်မြင့်လီပြောက်ဤဒုတိယနေ့တစဉ်ထွက်လာပြီဆိုရှင်မြင့်ငယ်6ငယ်မှာရေကိုဖြုတ်သွားတယ်နေဆိုတာဟောညဆိုတာမရှိတော့ဘူးတဲ့နေဖြစ်သွားတော့တယ်အကုန်လုံးထိန်လင်းနေတော့တယ် ဒုတိယနေ့ပေါ်လာလေသောမြင့်ငယ်ရေချောက်မြင်လီးပြောက်ဤမြင့်ဆိုတာမရှိတော့ဘူးညဆိုတာမရှိတော့ဘူးအကုန်လုံးဘာဖြစ်နေပြီလဲထိတ်လင်းနေပြီဒုတိယနေ့ပေါ်လာရင်ခုခွန်ကြီးတို့လူတွေဘယ်လိုနေမလဲတော်တော်နေခဲသွားမှာနော်တော်တော်နေခဲသွားမှာဟောအောက်ကူထဲမှာဆင်းနေမှာနော်ဒုတိယနေ့ပေါ်လာလေသောမြင့်ငယ်ရေချောက်မြင်လီးပြောက်ဤသုံးမြောက်လေးစင်းငါးစင်းသတ္တတတ္တမအနေပေါ်ပေါ်ထွက်ချေတော် သုံးမြောက်၄စင်းသုံးစင်းမြောက်နေထွက်လာမယ်၄စင်းမြောက်ထွက်လာမယ်၅စင်းသာထ၅စင်းမြောက်နေထွက်လာမယ်၆စင်းမြောက်ထွက်လာမယ်9စင်းမြောက်တတ္တမနေပေါ်ထွက်ခေတော်၆လေးမြင်ကြီးအိုင်ကြီးသမုဒ္ဒရာမြင့်သမုဒ္ဒရာပြင်လေသမုဒ္ဒရာကြီးဘာဖြစ်သွားမလဲကိုကုံကြီးပပဆူပြီးတော့အကုန်၆သိဘာမှမရှိတော့ဘူးတဲ့လူတွေကတော့ပြောကြမရှိတော့သေးတာကြားပါပြီနော်နေ့နဲ့ဒုတိယနေ့လောက်တဲ့လူတွေဘာဖြစ်သွားပြီ သေကုန်ပြီမရှိတော့ဘူးမရှိတော့ဘူးဒုတိယနေတဲ့သွားပြီသွားပြီသွားကိုသေကုန်ပြီတတမနေပေါ်ထွက်ကြည့်သော6လေမြင်ကြီးအိုင်ကြီးသမုဒ္ဒရာသကဝခိုးထားမိလျံကြွား၍စက်ကြဝလိုက်ဘာယူသွားပြီမိလျံကြီးကြွားပြီးအခိုးတွေထားကုန်ပြီဟိုဟိုမိတောက်နေပြီတဲ့ကဘာကြီးမိသကဝခုထမိလယံကြွား၍သင်္ခါရခပင်ပြာမကျွင်းခဲသင်္ခါရတရားအလုံးအသက်ရှိသမဲ့အကုန်လုံးဘာလဲပြာတော့မရှိတော့ဘူးတဲ့ဘုန်းတော်ပြဿနာ ဟာလဲပြတော့မရှိတော့ဘူးတဲ့ရှိ ကုံသွားပြီဘာမှရှိတော့သက္ကဝါခုတ်တံမိလျံကြွားရွေးသင်္ခါရကပင်းပြပြမကျွင်ခက်ခင်လင်းထက်အောင်မိုက်မှောင်ရောက်သည်ပျောက်ွယ်လုံးစုံမမြဲသည်ကဘာကြီးပါရသွားပြီဟင်းလင်းဟောငရဲပြီနန်းပြီပြမပြီဆိုဟောပြီဆိုဟင်းလင်းဖြစ်သွားပြီဟင်းလင်းဘာဖြစ်သွားပြီမရှိတော့ဘူးလေတခါလဲအိုးငရဲပုံကြီးကဘာဖြစ်သွားပြီလဲသေးကုန်ပြီအဲ့ငရဲမှာလည်းပဲ အဝိဇိငရဲတို့နေရတမိစ္ဆာတိကရှိတဲ့ငရဲကြအဲ့ဒီကဘာမိမလောင်တဲ့ကဘာကိုပြောင်းပြောင်းသွားနေရတယ်ဘုလိုပိဿကဲစေသမိုင်းလာခေါ်သွားပြီအကုသို့ပြည့်တယ်ကြည်မောင်လုံးလို့ကဘာပြက်တော့မှသူတို့ဘာဖြစ်တယ်လဲငရဲဘောလောရလားမလောဘူးအကုန်လုံးမိလုံသွားတာမဟုတ်တချို့ကဘာမိမလောင်တဲ့ကဘာကြံနေတာကိုအဲ့ဒါမိမလောင်တဲ့ကဘာမှာအဲ့ဒီနေရတမိစ္ဆာတိယူရှိတဲ့ကုသိုလ်ကံဆိုတာမရှိကုသိုလ်ကံကျူတရားဆိုတာမရှိစတဲ့အဲ့ဒီမှားရင်းတဲ့အယူရှိတဲ့ ခုပြောမှဆိုရင်တော့ခတ်ပြောမှဆိုရင်တော့ဖြစ်အခုဗမာပြည်မှာလည်းဒီမိစ္ဆာတိယူရှိတဲ့ပုဂ္ဂိုလ်ရှိတယ်ပါမဟုတ်လားအဲ့ဒီမိစ္ဆာတိယူရှိတဲ့ပုဂ္ဂိုလ်တွေကသေတဲ့ခါကျဟိုးအဝိဇ္ဇင်ကြီးမှာသွားပြီးတော့ကြားတယ်အဲ့ဒီပုဂ္ဂိုလ်တွေကကဘာမိလောက်ခါကျတော့သူကမပါပါဘူးကံကံကကြံသေးတာကိုကံကျင်းကျတော့ကဘာမိမလောင်တဲ့ကဘာမှာရွှေ့ပြောင်းပြီးတော့သွားနေရတယ်ဘယ်သူတရားသူခေါ်သွားပါလိမ့်မလဲသူကံနဲ့သူပဲပေါ့ဒါကဟုတ်ရမလားသူကံနဲ့သူရွှေ့ပြီးတော့အဲ့ဒီဘဝကသေပြီးတော့အဲ့ဒီကဘာမိမလွန်တဲ့ကဘာမှာသွားပြီးတော့ပရိသတ်တွေ သွားနေရတယ်ဘုန်းတော်ပိဿကဘာကြီးဒီတော့လက်သိချင်းနဲ့ကဘာတသိန်းဆိုတာတူတူလားရှိရှိလားဒါလက်သိချင်းနဲ့ကဘာတသိန်းကြာမဖြိမပါရမီဖြီးပြီးလို့ဖျားဖြစ်တယ်ဆိုတော့ဖျားတဲ့စစ်စစ်စစ်လောက်ကဘာလောက်ကကြီးမှဖြစ်လာဖို့ဆိုတာလွယ်ရဲ့လားဖះကပွင့်လာပြီတဲ့ဖះသာသနာတော်ကလည်းတွေးပြီဆိုပါရှိပြီဆိုပါတော့အဲ့ဒီသာသနာတော်ရှိတဲ့ခါမှာလူပြေးဆိုတာလွယ်ပါမလားဟာမလွယ်ဘူးခုဘုန်းကြီးတို့ပိဿလွယ်သလားမလွယ်ဘူးလား လွယ်တယ်ကံကောင်းလိုက်တာရှိဘွားတို့ကရှိရှိတော့ကဘာတို့ကနေပြီးတော့ကုသပြုတဲ့ပြုတိုင်းဣဒမေပုံညာနိဗ္ဗာန်သာပစ္စယောဟောတုလို့ဆုတောင်းလာခဲ့တဲ့ပါရမီကုသိုလ်တွေကကျုပ်ပေးလို့ခနေ့သာသနာတော်နဲ့လာပြီးတော့တွေ့ရတယ်ဘုံတော်ပိသဘုံကြီးတွေလည်းပဲဒီလိုလာတွေ့ရတာပါပဲဘုံကြီးတွေလည်းကြိုးစားတာပါပဲခုဒကာဒကမတွေဒါကြောင့်ဟောနေပြောနေတာပါပဲအကုသိုလ်ကောက်မှုတွေပြုဖို့ မိမိရောရောမနေဖို့တရားကိုအားထုတ်ဖို့ပင်ပင်ပန်းပန်းနေတဲ့ဘုတိုက်တွန်းတဲ့တရားတွေဟောနေတယ်မဟုတ်လားဟောနေတာဒါဘာကြောင့်ဟောနေတယ်လဲတက္ကဒကမတွေအဲကောင်းစေခြင်းလို့ကောင်းစေခြင်းလို့ဒါကောင်းပါတယ်ဘုန်းတော်တက္ကဒကမတွေမကောင်းတဲ့တက္ကဒကမရှိဘူးမကောင်းတဲ့လူဘယ်သူမှမပြောဘူးငန်းကောင်ပြောဘူးကောင်းတဲ့လူသားလည်းရောက်လာတယ်ငန်းကောင်မြတ်ရောက်တဲ့လူချင်းလူကောင်းတွေကြီးပဲမကောင်းတဲ့လူဘယ်တော့မှမရောက်ဘူးအေးဒါကြောင့်သာသနာနဲ့တွေ့ဖို့ကခက်တော်တော်ခက်တယ်မဟုတ်လား လူလည်းဖြစ်ခဲ့အသက်ရှိခဲ့အသက်ရှိပြန်လူဖြစ်ပြန်သောခက်ခဲတရားနာနိုင်ညဤနာဂာနာဘေးပြီးခဲ့လေဤပြီးပြန်လင်လည်းကြင့်နိုင်ခဲ့သည်ခက်ခဲဒုံလဘ၅ပါးဒီဒုံလဘတရား၅ပါးဆိုတာကြောက်ဖို့ပါလိမ့်မယ်ကြောက်ဖို့တဲ့ဒုံလဘနဲ့မတူဘူးလူလည်းဖြစ်ခဲ့အသက်ရှိခဲ့ဤလူအဖြစ်ဆိုတာရဖို့ခဲရင်တယ်လူဖြစ်ညာတော့အသက်ရှိဖို့ဆိုတာကလည်းပဲခဲရင်တယ်တချို့မွေးလာတာနဲ့ဘာဖြစ်သွားပြီ တည်သွားပြီတချို့ဘင်းဝထက်မှာပဲတည်သွားပြီဟုတ်လားမဟုတ်လားလူတော့ဖြစ်လာတယ်တချို့ဘာဖြစ်သွားလဲအမင်းဝထက်မှာပဲတည်သွားပြီမဟုတ်လားခုခုခေတ်မှာလက်နဲ့တွေကလည်းပေါ့ဆေးတွေကလည်းဆန်းလိုက်တာဟုတ်တယ်မဟုတ်လားမင်းဝထက်မှာဆေးလေးမြူလိုက်တာနဲ့အမင်းဝထက်မှာကလေးလေးဘာဖြစ်သွားပြီလဲဆက်ဆက်တုံးပြီးတည်သွားပြီကလေးလေးကဟုတ်လားခုခေတ်မှာလေอืมကြည့်လူလည်းဖြစ်ခဲ့အသက်ရှိခဲ့ဤလူဖြစ်ကိုရခဲ့တာကတခုအသက်ရှိဖို့ခရင်တာကတခု အသက်ရှိပြန်လူဖြစ်ပြန်သောခက်ခဲတရားနာနိုင်냐ဤခက်ခဲတဲ့တစ္ဆာလေးပါးတရားကိုနာဖို့ဆိုတာလည်းပဲခက်ခဲတယ်ခုသတိပဋ္ဌာန်ဝိပဿနာတရားနေတဲ့ဟောနေတယ်ဟုတ်လားနာနေရတာမဟုတ်လားခက်ခဲတရားနာနိုင်냐ဤနာဂာနာဘေးသိခဲ့လေဤနာတော့နာတယ်သိဖို့ဆိုတာလည်းပဲခက်တယ်တဲ့ခုဘုန်းတော်ပြသသိတယ်မဟုတ်လားဘုန်းကြီးဟောတဲ့တရားသိတယ်မဟုတ်လားတောင်မိုးကြီးမှန်မိတယ်မဟုတ်လားယထာကြီးသိတယ်မဟုတ်လားအဲရွှေခွဲငွေခွဲကြည့်ခွဲမှန်မိတယ်မဟုတ်လား ညာကောင်းလိုက်တာဘုလိုပြေးသားတွေကလေတဲမှတ်မိတကူဟုတ်လားဖောင်းတယ်လို့မှတ်လိုက်တယ်ပေတာကိုမမှတ်သူစိတ်ထွက်သွားပြီညာသမာဓိညာကောင်းနေတာဖောင်းတယ်လို့မှတ်တယ်ပေတာမှပေရဒီစိတ်အများကြီးစိတ်ထွက်သွားပြီတခါလဲသမာဓိကောင်းလိုက်တာဘုလိုပြေးသားတွေကနော်ခက်ခဲတရားနာနိုင်ညာဤနာဂာနာပေသိခက်လေဤသိပြန်လင်လဲကျင့်နိုင်ခဲသည်ကျင့်ဖို့ကလည်းဘာဖြစ်တယ်လဲခက်ပြီတဲ့သိတော့သိထားတယ်ဒါဒါပေမဲ့လည်းဘာဖြစ်လဲ ပြစ်ဖို့လက်ခဲရင်တဲ့ခက်ခက်ဒုလဘငါးပါးဒီကဲဆိုလူလဲဖြေခဲသက်ရှိခဲဤအသက်ရှိပြန်လူဖြေပြန်သောခဲခဲတရားနာနိုင်ညာဤနာကနာဘေသီခဲလေဤ သိပြန်လျင်လဲကြင့်နိုင်ခဲသည်ခက်ခဲဒုံလာဘငါးပါးသည်လူလဲဖြေခဲ့သက်ရှိခဲ့၏အသက်ရှိပြန်လူဖြစ်ပြန်သောခက်ခဲတရားနာနိုင်냐၏နာကနာပေ သိခဲ့လေ၏သိပြန်လင်လဲကြည်နိုင်ခဲ့သည်ခက်ခက်ဒုံလာဘငါးပါးသည်လူလဲဖြစ်ခဲ့သက်ရှိခဲ့၏အသက်ရှိပြန်လူဖြစ်ပြန်သောခက်ခဲတရားနာနိုင်냐၏ နာကနာပေသိခဲလေဤသိပြန်လင်လဲကျင်နိုင်ခဲ့သည်ခဲခဲဒုံလာဘငါးပါးဒီဆိုကြည့်နှကောက် ဘာတစ်ခေါက်လူလဲပြေခဲ့ဖះဟောတဲ့တရားမှားသလားမှန်သလားကုတရားထိုင်ရတာ ပျော်ရလားပြင်းလားဟင်းပျော်ပါတယ်ခုပျော်လာတယ်ဒီကမိုက်တွေပျော်လာဝတ်သားတရားပဲပျော်လာတယ်ဟုတ်လား10ရက်နတ်ထပနေကြံသေးတော့ဟာဒီနေ့ကတဝက်ကြံသေးတယ်ဟုတ်လားကျူသားမှန်ကျူသားမှန်တော့ကြကဘာကြီးပတိသွားပါသွားမယ်ကဲဆရာသမားရှိမှမဟုတ်ဘူးနော်ဒါရယ်ကဘာပတိသွားရင်ပါသွားမယ်မှန်မိတယ်မဟုတ်လားအဲကြောင့်မို့လက်သိချင်းနဲ့ကဘာတသိဖြစ်လို့ဂေါရမမြတ်စွာဘုရားရှင်ဖျက်ဖြစ်လာတာဆိုတော့ဖျက်တဲ့ဆုတဲ့ဆုဖြစ်ပေါ်လာဖို့ဆိုတာကဘာလောကကြီးမှာဖျက်တဲ့ဆုတွင်းလာဖို့ဆိုတာ လွယ်ကူရဲ့လားပါရမီတွေယောက်ျားတွေနော်အမျိုးကောင်းသားတွေဒီပါရမီဖြစ်လာတာဘုန်းတော်ပေးသံအမျိုးကောင်းသားတွေတတ္တဝါတွေကိုကဲတင်ဖို့တက်ဖြစ်ပေါ်လာတာအင်းမေတ္တန်လုံလာဝိရိယကြီးမန်းလုံးလို့ဖះဖြစ်လာတာဘုန်းတော်ပေးသရဲ့အဲကြောင့်ကိုဖះသာသနာတော်ထက်မှလူလာဖះတယ်ဆိုတာကံကောင်းတယ်ဆိုတာထင်ရှားတယ်မဟုတ်ဘူးလားအေးထင်ရှားတယ်ထင်ရှားတော့ကိုကံကောင်းတဲ့ဟာကိုကိုယ့်ကိုနားလည်ထား ဘာကြောင့်မို့လက်လန့်မယံမယဒါနကုသိုလ်တွေကိုပြုငါငွတသိမ့်လူမှလှူမဲ့ဒီလိုမဟုတ်ဆွန်တဆွန်လှူနိုင်ရင်လှူပတပွဲလှူနိုင်ရင်လှူဟင်းတစ်ခွက်လှူနိုင်ရင်လှူနိယနိယမှာလှူဘလောက်ထိငွေကြေးစုဆောင်းပြီးမှလှူမဲ့ဒီလိုသွားမထားနဲ့ဘယ်ချိန်နာဘယ်ချိန်သိမ့်မဲ့ဆိုတော့ဘလူသိနိုင်တယ်လဲဘယ်သူမှမသိနိုင်ဘူးလှူမဲ့လှူမဲ့လို့စုထိုင်းရင်တဲ့ဟောလာပင့်လို့ဘုန်းကြီးကတည်းကတပည့်တော်မှာဖျားတဲ့ ဘယ်နှစ်ကြောက်ရှင်အသက်ဘလုံးထိရှင်ပြီးတော့မိလေးတွေရှင်ပြူးမလို့ဗျာခုတော့တပည့်တော်မှရှင်မပြူးနိုင်တော့ပါဘူးဟင်းဟင်းဟင်းနဲ့ငိုပြားရတခါတည်းကနောက်တရက်နှစ်နှစ်ကြာသေသွားရောအလာပေးတာအာကိုပြီးတော့လာပေးတာအဲတပည့်တော်မှကအသက်ဘလုံးမှဒီမိလေးတွေရှင်ပြူးမလို့ဗျာငွေစုထောင်းထားရတာတခါတည်းခုတော့တပည့်တော်မှသေဖို့ပဲနိဗ္ဗာန်ကြီးဗျာတဲ့အဲသွန်လေးကြာသေသွားရောအလာပေးတော့ တရားတွေသွားဟောရတယ်ဒကမာကြီးလူထကုသတွေအများကြီးပါပဲဒကမာကြီးအာမလျှောနဲ့အာမလျှောနဲ့တရားတွေမှတ်တရားတွေဆရာစခန်းတွေတရားဝင်ထားတာအများကြီးပါပဲတရားနာနာမှတ်တရားနာနာမှတ်လူထတွေအများကြီးပါပဲအာပေးရတယ်ငါရကြတော့သေသွားပြီလာခဲ့တာပါပဲအဲဒါကြောင့်မို့ဘယ်ချိန်သေးမယ်ဆိုတာသိနိုင်သလားဒါရောက်တတ်နိုင်သလားလက်လှမ်းမရမရပါလုံးမလဲလှူပါတရားနိုင်ရင်တရားလှူပါတထောင်ရင်တထောင်လှူပါတသောင်းရင်တသောင်းလှူပါတသိမ့်နိုင်ရင်တသိမ့်မလှူပါနဲ့ မလှူပါနဲ့ဟုတ်မလားမလှူပါနဲ့ဟိုတနေ့ကဘုန်းကြီးတရားဟောသွားတယ်ဟုတ်မလားဒီဒီကြောင်ကြီးဘလောက်ကျွေးတင်နေသေးတယ်လဲအဲကြောင်တကာတဲ့အတွင်းမှုတဲ့ဥက္ကဋ္ဌတဲ့ခေါင်းကပူလို့တခါလဲဆူနေတာပါခေါင်းကပူလို့ခုတော့သူတို့ရှာကြနေကြရတယ်ဘုန်းကြီးလည်းကျွေးချုပ်ဆက်ပြီမှဘုန်းကြီးရေစချပေးမယ်ပြောထားတာကိုအဲ့တော့ဘလောက်ချားမှမသိဘူးကျွေးချုပ်ဆရာတော့ဖြစ်ဒီယောဂီနာပဲပြီးတော့မှာပါတခါကြီးတည်းမပူပါနဲ့အခုဒီမှာယောဂီတွေထမတချို့ငခတ်တိတ်လက်စော့တိတ်ဆွဲယုတ်တိတ်လက်ကညကြီး နှစ်ဆတရနဲ့ခွဲလေးသာလက်ခံလှူထားလိုက်တခါတည်းပြီးသွားမှသိ60ဘာမှကြာမှာမဟုတ်ပါဘူးတော့ကြာဒကမကြီးတွေက6ပြီးတော့ဖွက်ထလိုက်မှာဖွက်ထလိုက်မှာဖွက်ထလိုက်မှာမနေ့ကပဲငကိုင်းရစင်ငကိုင်းရခုကငကိုင်းငကိုင်းဟောင်းလောင်ဖြစ်တယ်ဒကမကြီးတွေကလည်းအလဲသားဒကကြီးတို့အလဲသားအလဲသားဟုတ်လားလက်ကောက်တွေလည်းခုဖုန်းကြီးမြင်နေတာပါပဲဖုန်းဖုန်းတရားဆရာမြင်နေတာပါပဲအေးသာသနာတော်နဲ့တွေ့ဖို့ဆိုတာခင်းရတယ်ဆိုတာနားလည်သွားပြီနော်ဒါကြောင့် သာသနာနဲ့တွေ့ရတဲ့အခိုက်မှာကိုနိုင်သလောက်ကုသိုလ်တွေပြုကိုပြုတဲ့ကုသိုလ်သီးသန်းလဲမိမိအတွက်အကုရအထရပဲထုတ်ကလေးကိုတပင်ပင်ထုတ်ရှင်ကသေးလို့သွားကြံတဲ့သူတွေဝေလို့စားရဟုတ်ပြီဟုတ်လားထုတ်ကလေးကိုတပြင်းပြင်းဟာငါမစိတ်ဘလောက်ရှိတယ်ရွှေဘလောက်ရှိတယ်ငွေဘလောက်ရှိတယ်ဘာမှဘလောက်ထားရတယ်မကြမကြမိကတက်တာထဲကနေထုတ်ထုတ်ကြည့်ထုတ်ကလေးကိုတပြင်းပြင်း ထိုအဲ့ထိုကလေးကိုပြင်းပြင်းကျင်းကျင်းရွှင်းရွှင်းနဲ့ပြုံးဆိုမမျောလေးပါဘာဖြစ်သွားပြီသေသွားပြီကြံတဲ့သူတွေဘာဖြစ်သွားပြီဝေစားရထုပ်ကလေးကိုတပြင်းပြင်းထုပ်ရှင်ကသေလို့သွားကြံတဲ့သူတွေဝေလို့စားကြားတယ်ဟုတ်လားထုပ်ကလေးကိုတပြင်းပြင်းထုပ်ရှင်ကသေလို့သွားဘာကမှလည်းပါမသွားကြံတဲ့သူတွေ ဝေလို့စားသူဘာပါသွားတယ်လဲဘာမှမပါဘူးရက်လက်ဆုံးတို့တစ်နှစ်ပြည့်ဆုံးတို့မွင့်ကားဖို့မှာ ဘုန်းကြီး၅ပါးသာသွားပဲ့ပြီးတော့သွားမွေးကားဖုံမှာမုမုန်တွေဝယ်ပြီးတော့ပုတ်ပုတ်တုတ်တုတ်မွေးကားနဲ့ဆော့ကပြီးတော့တခါတည်းမြန်းမြားလို့မြှောက်လိုက်တာရပါလိမ့်မယ်ဒီအများရဲ့ပဲဟုတ်လားစေတနာကလည်းကောင်းကြိုင်တဲ့မိဘလက်ထက်ကကြိုင်တဲ့ငွေကသိနေသန်းနေချီတို့မိဘသင်တဲ့အာယုံပြီးပြီးတော့လှူတဲ့ဟာမွေးကားဖုံဟာမွေးကားလေးကဘုန်းကြီးလေး၅ပါးလို့ဟုတ်လားရပါမလားဖုန်းတို့ပြသက်ဒီတော့ကိုပြုတဲ့ကုသိုလ်မှကိုမှပါမယ်ဒီလိုဆိုလို့ရတယ်နော် ကြီးကြီးငယ်ငယ်တို့မဟုတ်ဘူးလားသူများပြတဲ့ကုသိုလ်ကအဆင်ပြေမှရမှာနော်အဆင်ပြေမှရအဆင်မပြေရနိုင်ပါမလားမရနိုင်ဘူးအပုံတရားမှာတပုံလောက်တာလင်နိကတဲ့ကိုယ်စနဲ့ကုန်းပုံကဘာဖြစ်လဲမနိကဘူးရောက်ဖို့မနိကဘူးဘုလို့ပြသဆိုအထုပ်ကလေးကို တပြင်းပြင်းထုပ်ရှင်ကသေလို့သွား ကြံတဲ့သူတွေဝေလို့စားအထုပ်ကလေးကိုတပြင်းပြင်းအထုပ်ရှင်ကသေလို့သွားကြံတဲ့သူတွေဝေလို့စားအထုပ်ကလေးကိုတပြင်းပြင်းထုပ်ရှင်ကသေလို့သွားဘာကမှလည်းပါမသွား ကြံတဲ့သူတွေဝေလုတ်စာအထုပ်ကလေးကိုတပြင်းပြင်းထုံးရှင်ကသေလုတ်သွားဘာကမှလည်းပါမသွားကြံတဲ့သူတွေဝေလုတ်စာမမီးရလားအေးနှစ်ဆတည်းနဲ့အိမ်ပြန်တော့ပြန်သွားကြည့်မိကတက်တာထဲမှာပြန်သွားကြည့်ငါတော့ဘလောက်ကြာသေးတုံးလို့ ဟုတ်လားလားဟုတ်လားတကောင်မကြီးတွေနားလဲတယ်မဟုတ်ဘူးလားအေးနားလဲတယ်တကောင်မကြီးကတရားနဲ့တရားအားကြမခံဘူးစေနကပံပြီးတော့တရားထိုင်လာတဲ့ပုဂ္ဂိုလ်ရှိရရွှေလဲကောက်ရွှေဆွဲကြည့်ဘူးနဲ့မြအကြီးပါပဲတရားနဲ့တရားရေးတာသွားရှင်ဒါတွေမပါရင်မျက်နှာငယ်တယ်ဖျားတဲ့အေးအဲ့ဒါကြောင့်ဝေါ်လာရတယ်တဲ့ဝေါ်လာရတယ်တဲ့ဟုတ်မလားဝေါ်လာပါဘုရားတက်သူမခံပါဘူးဟုတ်မလားသူမခံပါဘူးသတိရအောင်ဟောရပါတယ်ဒါဒါကြောင့်မို့ကိုပြုတဲ့ကုသိုလ်သာလင်ကိုနာကိုပါသည်နားလည်ထားတာမဟုတ်လား ကိုမှပါတဲ့ကိုပိုင်ကုသိုလ်ဒီကိုဥစ္စာပါပဲဘုန်းတော်ကာမတတ္တဝိပစ္စတိကုသိုလ်ကံတရားကာမတကောလေကံတရားသည်မိမိကိုယ်ပဲဥစ္စာပါပဲကဲတရားဆုံးတိုင်ကြစို့ဝါလူကာကင်ကကင်ကမြင့်ထက်ကြောင့်တလဲတို့သည်အပကနဲဂုံသိဤနေဗုဒ္ဓပရိနိဗ္ဗာန်စံတော်မူကြကုန်ပြီသောဇိနာဖျက်ရှင်တို့သည်ကအနတ္တရေတွက်လို့မကုန်နိုင်ပါဘီဒါကြောင့်လောကကြီးတစ်ခုမှ ဖះတဆူပွင့်လာဖို့ဆိုတာကလည်းအလွန်ခဲရင်ဤဖះပွေတဲ့အချိန်မှာလူဖြစ်ဖို့ဆိုတာကလည်းအလွန်ခဲရင်ဤလူဖြစ်ညာရသောလဲပဲနိဗ္ဗာန်ရောက်ကြောင်းတရားကိုနာကြဖို့ဆိုတာကလည်းအလွန်ခဲရင်ဤကြည်ကြံကြုတ်ကိုအထုတ်ဖို့ဆိုတာကအလွန်ခဲရင်ဤသစ္စာ၄ပါးတရားကိုသိပြီးတော့မဉ္ဇဏ်ဘုံဉဏ်ရဖို့ဆိုတာကလည်းအလွန်ခဲရင်ဤမိမိတို့ရှေးဘဝရှေးရှေးသောသာသနာရှေးရှေးသောကဘာတွေကသုထုပန်လာခဲ့တဲ့ကုသိုလ်ကောင်းမှုတို့ကြောင့် အိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဒုက္ခတွေကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုရည်စူးရပြုလာခဲ့တဲ့ဒါနကုသိုလ်သီလကုသိုလ်ဘဝနာကုသိုလ်တို့ကြောင့်ယခုအခါမှာသာသနာတော်ကြီးမှာလူလာဖြစ်သည်မိမိရဲ့လူဖြစ်ရတဲ့ကျိုးလူဖြစ်ကျိုးနှံ့အောင်ဒါနသီလဘဝနာစာသောကုသိုလ်ကောက်မှုအမျိုးမျိုးတို့တန်နေသမျှပြုကြပြီးလျင်ဩနာတိဒုက္ခဘေကကင်းတဲ့အငိဋ္ဌာနိဗ္ဗာန်တရားတို့တရားမြတ်ကို လွယ်ကူသော အသိဉာဏ်နဲ့အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း မတွေးရပဲသဗ္ဗအိဋ္ဌာမင်္ဂလာကိုရွယ်ကသာတိုင်းရစေတော်ယနေ့ယခုပြုပြုသမျှမြန်ပါကကိုမိဘဆရာမျိုးသားနှင့်ကိုမှစောက်ကြကိုသောက အရင်စား၍ရှိရမြလုံးစုံဘုံ31ဖြည်းဖြည်းသမျှဝေရိယဟုရာကြပါစေပေဟာဝေတိမြာ